နှစ်သာသနာတော်နှစ်2559ခုနှစ်ကောဇာတုတိ1385ခုနှစ်ဘာလူလာသန်3ရက်ပုံလူနှစ်10ရက်9လ2013နေ့လ2နာရီစင်ကူနိုင်ငံစိတ်ကြင်ကျွမ်းမှာဒုတိယအကြိမ်မြောက်ကျင်းပပြုလုပ်အပ်သောမဟာစီပဒနာလူကြီးကိုရတရားစခန်းကြီးရဲ့မဟာရမြောက်တဲ့နေ့နေ့2နာရီမှာယောဂီတော်များအတွက်တို့ခုနှစ်အတရားပြန်ဆက်တာပါဒိဋ္ဌိဖြုတ်လို့ပြီး ဆတ္တမပိုင်းတရားတော်အိုင်နီယဟောသွားတာတပ္ပတဝတောမြစီမနိကေယပထမအဉာဏ်အမြင်ဖြင့်ပေအပ်သောအာတဝများအရာကိုရှင်းတယ်။အဲဒီကောင်းစည်းလေးကိုရင်းစုပ်ကြည့်ကြရဉာဏ်အမြင်ဖြင့်ဉာဏ်အမြင်ဖြင့်စောင့်စည်းခြင်းစောင့်စည်းခြင်း 你外东上金，你外东上金，年年品，年年品，上金金，上金金，你外东上金，你外东上金，地看小下，地看上下，白票看，白票看。地看上下，地看小下，白票看，白票看。 ပွားများခွန်နှဖြာပွားများခွန်နှဖြာတပ္ပတဝတပ္ပတဝတုဒ္ဓမတုဒ္ဓမဗုဒ္ဓဟောမိတ်ဟာဗုဒ္ဓဟောမိတ်ဟာဉာဏ်အမြင်ဖြင့်ဉာဏ်အမြင်ဖြင့်ဆောင်စည်းခြင်းဆောင်စည်းခြင်းမိဝဲသုံးဆောင်ခြင်းမိဝဲသုံးဆောင်ခြင်းအဲဒါကောင်းစဉ်လေးပေါ့ဉာဏ်အမြင်ဖြင့်တဲ့ခု ဆောင်ပြီးခြင်းအတခုမိဝဲသုံးဆောင်ခြင်းအတခုဉာဏ်အမြင်ဖြင့်ဉာဏ်အမြင်ဖြင့်ဆောင်စည်းခြင်းဆောင်စည်းခြင်းမိဝဲသုံးဆောင်ခြင်းမိဝဲသုံးဆောင်ခြင်းတိခံရှောင်ရှားတိခံရှောင်ရှားအဲ့ဒါကနှစ်ခုတိခံပြီးတော့ပယ်အပ်တဲ့အာသဝတွေရှောင်ရှားရမယ်အချက်လက်အာသဝတွေတိခံရှောင်ရှား ပေဖြောက်ခါပေဖြောက်ခါဒီခံဆောင်ရှာဒီခံဆောင်ရှာပေဖြောက်ခါပေဖြောက်ခါပေဖြောက်ခါဆိုတာပေတတ်ရမယ်တရားနိဝရဏတွေပေါ့ပေဖြောက်ရမယ်တရားအဲ့ဒါကခေါင်းတိတစ်ခု6ခုရှိတော့ပွားများခုနှစ်ဖြာပွားများခုနှစ်ဖြာနောက်ပြီးဆုံးပွားများရမယ်ဘုရားခုနှစ်ပါးအကုန်လုံးခုနှစ် ပွားများခွန်နှဖြာပွားများခွန်နှဖြာတဗ္ဗတဝတဗ္ဗတဝသုဒ္ဓမသုဒ္ဓမဗုဒ္ဓဟောမိဟာဗုဒ္ဓဟောမိဟာခြံတဲ့လူနာလေးရပါအဲ့ဒါကိုတဗ္ဗတဝတုံးလို့ခေါ်တယ်မစ္စမနိကေပထမတွဲစာမျက်နှာ20နဲ့29အထိရှိတဗ္ဗတဝတုံး တပ္ပသမတုတ်ကအခုဟောကြားတဲ့ဒီဒိဋ္ဌိချုပ်နဲ့တက်ဆိုင်တို့လည်းပြောခဲ့တဲ့မသိမသိနှလုံးသွင်းပြီးလို့ဒိဋ္ဌာတဝတွေဒိဋ္ဌိတွေတိုးပွားတယ်ဝိသိကိစ္စ16ချက်ပြောခဲ့တယ်အဲ့ဒီဝိသိကိစ္စ16ချက်ဖြစ်ရင်အတိတ်တုန်း5ခုအတိတ်နဲ့ပတ်သက်လို့အနာဂတ်နဲ့ပတ်သက်လို့5ခုပစ္စုပန်နဲ့ပတ်သက်လို့6ခုနည်းနည်းလေးပြန်ပြောပါဦး အတိတ်ကငါဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဘယ်သူဖြစ်ခဲ့တယ်လဲဘယ်ချင်းအဖြစ်ဖြစ်ခဲ့တယ်လဲဘယ်သူဖြစ်ပြီးတော့ဘယ်သူဖြစ်ခဲ့တယ်လဲဒါအတိတ်နဲ့ပတ်သက်လို့ငါ့ကိုအနာဂတ်နဲ့ပတ်သက်လို့ငါ့ကိုအနာဂတ်ကငါဖြစ်ဦးမှာလားမဖြစ်တော့ဘူးလားဘယ်သူဖြစ်မလဲဘယ်လိုချင်းအဖြစ်ဖြစ်မလဲဘယ်သူဖြစ်ပြီးဘယ်သူဖြစ်ဦးမလဲဒါကအနာဂတ်နဲ့ပတ်သက်လို့ ပြစ္ဆုတ်ပံမှာငါဖြစ်နေသလားငါဟုတ်သလားမဟုတ်ဘူးလားငါဖြစ်သလားမဖြစ်ဘူးလားဘယ်သူဖြစ်တယ်လဲဘယ်လိုချင်းရာဖြစ်ဖြစ်တယ်လဲဘယ်ဘဝကလာတာလဲဘယ်သွားဦးမှာလဲ6ခုအဲ့ဒါသုတ်တန်နေရာဖြင့်ဝိသိကိစ္စ16ချက်လို့ခေါ်ပါတယ်အဘိဓမ္မာနည်းနဲ့ဆိုရင်8ချက်ရှိတယ်ဘုဟုတ္တပေါ့လေ ဖရာ၌ယုံမာခြင်းတရား၌ယုံမာခြင်းတန်ခါ၌ယုံမာခြင်းတိခါသုံးပါး၌ယုံမာခြင်းလေးချက်ပြန်ပြောပါဦးမယ်ဖရာ၌ယုံမာခြင်းတရား၌ယုံမာခြင်းတန်ခါ၌ယုံမာခြင်းတိခါသုံးပါး၌ယုံမာခြင်းဒိဋ္ဌာနဲ့ယုံမာခြင်းဆိုရရပါဒိဋ္ဌာ၃ပါးပေါ့သီလသမာဓိပညာဒိဋ္ဌာ၃ပါး ဒါတွေကြည့်ရင်မညာဝင်ရရတော့ဟုတ်မဟုတ်ရလားဟုတ်ချင်မဟုတ်မှာပါစသည်အရင်တန်ရ၄ချက်နောက်၄ချက်ကသန္တရာအရှိဆုံး၌ယုံမှခြင်းအနောက်ဆုံး၌ယုံမှခြင်းရှေ့ဆုံးနောက်ဆုံး၌ယုံမှခြင်းပဋိစ္စသမုပ္ပါဒ၌ယုံမှခြင်းသန္တရာရှေ့ဆုံး၌ယုံမှခြင်းနောက်ဆုံး၌ယုံမှခြင်းရှေ့ဆုံးနောက်ဆုံး၌ယုံမှခြင်းပဋိစ္စသမုပ္ပါဒ၌ယုံမှခြင်းဝိသိကိစ္စကိုဒုလောဒုလော တိုးလို့တိုးလို့ရှေ့တော့ကယုတ်ဒီနံနေဖြစ်ခဲ့တယ်ရှေ့အစွန်းအဝိဇ္ဇာပဲအဝိဇ္ဇာကြောင့်ဘယ်လိုဖြစ်လာလဲဟုတ်မှဟုတ်ရလားနောက်အဆုံးကတော့ဘာပဲဖြစ်ဖြစ်ပေဆုံးသေးတာပဲอืมစရမရဏဆိုတာဟုတ်မှဟုတ်ရလားအခုလည်းပဲဟူနာတွေဖြစ်နေတယ်ဒီပစ္စုပန်မှာလည်းယုံမှတန်ရဖြစ်တယ်อืมအဝိဇ္ဇာတိဟူသောအကြောင်းကြောင့်သင်္ခါရသင်္ခါရတိဟူသောအကြောင်းကြောင့်ဝိညာဉ်ဝိညာဉ်ကြောင့်နာယုတ် အဲ့ဒီလိုအကြောင်းပြုတွေဆက်ဆက်တဲ့ပြိဿသမုပ္ပါပေါ်မှာလည်းသူညံမလိုက်နိုင်တော့သူလို့သူလို့သူလို့ဖြစ်တယ်အဲ့ဒါကအဘိဓမ္မာနီးအဖြစ်ရှိချက်ခုနတော့ငါအတိတ်တော့ငါဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားလို့ယုံမှားတာကတုတ်တန်နီးအဖြစ်16ချက်အဲ့ဒီလိုယုံမှားတန်ရတွေဖြစ်လို့ရှိရင်တဲ့တို့မနေ့ကပြောခဲ့တယ်အမှအတ္တရှိတယ်အမှအတ္တမရှိဘူး ငါရဲ့အတ္တနဲ့အတ္တငါရဲ့အတ္တနဲ့အတ္တကိုသိတယ်ငါရဲ့အတ္တနဲ့အတ္တမဟုတ်တဲ့အရာကိုသိတယ်အတ္တမဟုတ်တဲ့အရာနဲ့အတ္တကိုသိတယ်ငါရဲ့အတ္တဟာမြဲတယ်ခိုင်တယ်ငါရဲ့အတ္တဟာမြင်တတ်တယ်ကြားတတ်တယ်ကောင်းဆိုခံစားတတ်တယ်ဟော6ချက်အဲ့ဒီ6မျိုးမှာတမျိုးမျိုးကိုခိုင်မြဲစွာအမှန်လို့ယူတတ်တယ် ပြန်ပြောပါဦးမယ်ငါမှာအတ္တရှိတယ်ငါမှာအတ္တမရှိဘူးငါရဲ့အတ္တဟာအတ္တကိုသိတယ်ငါရဲ့အတ္တဖြင့်အတ္တမဟုတ်တဲ့အရာကိုသိတယ်အတ္တမဟုတ်တဲ့အရာဖြင့်အတ္တကိုသိတယ်ငါရဲ့အတ္တဟာရဲတဲ့ခိုင်နေခံစားတတ်တယ်နောက်ပြီးတော့အဲကောင်းဆိုးမှန်များကိုခံစားတတ်တယ်ပြောတတ်တယ် အဲအတ္တဟာစကားပြောတတ်တယ်ပြုတတ်တယ်အကုန်လုံးပြုလုပ်တတ်တယ်အဲဒီ6ချက်မှာရောယူကြည့်နောက်ပိတ်ဆုံး6ကိုကြည့်လိုက်ငါရဲ့အတ္တဟာမြဲတယ်ခိုင်တယ်လို့ယူလို့ရှိရင်တို့ပြောထားတဲ့အတ္တ၄မျိုးမှာဘယ်အတ္တကိုယူရရောက်နိဝါဒီအတ္တတာမိအတ္တနိဝါဒီအတ္တကာရကအတ္တ ဝိတကအတ္တဒီအနတ္တလက္ခဏာတုတ်ကြီးမှာရှိပါတယ်ကြည့်လို့ရှင်မလေးဆရာတော်ဘုရားကြီးရဲ့အနတ္တလက္ခဏာတုတ်စာအုပ်ကြီးမှာရှိတယ်အဲတော့တာမီနိဝါဒီကာရကဝိရကအတ္တ၄မျိုးဒီမှာတဲ့ပုဂ္ဂိုလ်များဗုဒ္ဓဘာသာပင်ဖြစ်တော်လည်းပဲအနတ္တတရားတွေမနာရရင်တခုခုတော့ဖြစ်တာရေဘူးရေနများသောအားဖြင့်ပြောမယ်ဆိုရင်ပုထုဇဉ်ဆိုရင်အတ္တတခုတော့ရှိတာ အတ္တဆွဲပေါ့ငါရဲ့အတ္တဟာမြဲတယ်ခိုင်တယ်ဘရောမှမပြည့်စည်ဘူးလို့အဲ့လိုယူရင်ဘာအတ္တပါလဲမိပွားတိအတ္တကိုယ်တည်း၌အမြဲတမ်းဒီဒီရှိနေတော့ငါကောင်ရှိသည်ဟုထင်တာကမိပွားတိအတ္တမိပွားတိအတ္တဆိုရဲဒါလေး theory လို့ပေါ့အဲ့ဒါလေးမှတ်ထားဒီလိုရှင်မာသီဆရာတော်ပြောရအဲ့ဒါလေးခြားခြားပေး ကိုယ်တည်း၌အလိုအတိုင်းအစိုးရတဲ့ငါကောင်ရှိသည်ဟုထင်တာကပါဠိအတ္တပဲကိုလိုစိတ်အမူအရာတို့ကိုငါကောင်ကပဲပြုလုပ်သည်ဟုထင်တာကပါဠိအတ္တပဲအကောင်းဆုံးဟူသည်များကိုအရောင်ကပင်ခံစားသည်ဟုထင်တာကဝေဒကအတ္တပဲ အဲ့ဒီလေးမျိုးအဓိကတခုနဲ့ချုံလိုက်လို့ရှင်ဒါအတ္တဆွဲပဲအတ္တဆွဲတက္ကအဋ္ဌိဋ္ဌိနဲ့အတူတူပဲတက္ကအဋ္ဌိဋ္ဌိပြောလိုက်လို့ရှင်အတ္တဒိဋ္ဌိလည်းပါတယ်တက္ကအဋ္ဌိဋ္ဌိလို့ပြောလိုက်ရင်ဝိသိကိစ္စလည်းပါတက္ကအဋ္ဌိဋ္ဌိနဲ့ဝိသိကိစ္စနဲ့တွဲလာတက္ကအဋ္ဌိဋ္ဌိနဲ့အတ္တဒိဋ္ဌိနဲ့လည်းတွဲနောက်တွဲတာရှိသေးတယ်တက္ကအဋ္ဌိဋ္ဌိရှိပြီဆိုရင် တတတဒိဋ္ဌိဥစ္စေတဒိဋ္ဌိတတတဥစ္စေတအစွဲတံပြီဆိုရင်နောက်ဆက်ပွားပွားသွားမှာကမိစ္ဆာဒိဋ္ဌိ62ပါးမိစ္ဆာဒိဋ္ဌိ62ပါးအရင်အားကောင်းသွားရင်နောက်ဘာဖြစ်မလဲအာဟိတုကဒိဋ္ဌိနတ္ထိကဒိဋ္ဌိအာကိရိယဒိဋ္ဌိအဲ့ဒါကိုနိတမိစ္ဆာဒိဋ္ဌိ၃ပါးလို့ခေါ်တယ်။တနည်းအားဖြင့်ဒုစရိုက်မိစ္ဆာဒိဋ္ဌိ၃ပါးလို့ခေါ်တယ် အဲ့ဒီဒုစရိုက်မိစ္ဆာဒိဋ္ဌိ၃ပါးနဲ့သိရင်ဘယ်ရောက်မလဲအဝိဇ္ဇရောက်တယ်သိန်းသူတို့ကာလတုတ်တို့မဟုတ်ဘူးကွာငရေကြီးရှစ်ထမှာဟိုးအောက်ဆုံးအဝိဇ္ဇကြီးရောက်ဒါကြောင့်မလို့မိစ္ဆာဒိဋ္ဌိဟာမဟာတာဝိဇ္ဇအမတန်ကြီးကျယ်တဲ့အဖြစ်ပဲအယူမှားတာအမတန်ကြီးကျယ်တဲ့အဖြစ်ပဲအယူမှားတဲ့အတွက်ကြောင့်မလို့အဖြစ်သေးတဲ့အကုသိုလ်တွေဖြစ်တယ် ဖြစ်ပြီးသားအကုသိုလ်တွေဒိုးပွားတယ်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ခွင့်မရတော့ဖြစ်ပြီးသားကုသိုလ်တွေဆုံးယုတ်သွားတယ်ပုံသွားတယ်ကဲအာလောကတွေနဲ့ပြောအောင်အာလောကတွေဖြစ်ပေါ်လာပြီအာလောကတွေခုနတုန်းကအတ္တဒိဋ္ဌိတွေဖြစ်ပြီးဒိဋ္ဌိကိုမပယ်နိုင်ဘူးဆိုရင်မဖြစ်သေးတဲ့အာလောကတွေဖြစ်လာလိမ့်မယ်ဖြစ်ပြီးသားအာလောကတွေတိုးဝါလိမ့်မယ်ဒါကအာလောကနဲ့ပတ်သက်လို့ တို့အခုတပ္ပလောကဒီတပ္ပလောကတုတ်ရဆိုလို့ရှိရင်ခုနတော့ကယုံမ16ချက်ရှိတဲ့ပုဂ္ဂိုလ်ဟာအတ္တဒိဋ္ဌိ6မျိုးတမျိုးမျိုးဖြစ်နိုင်တယ်တို့အစပိုင်းမှာပြောခဲ့တဲ့ယောဂီတို့မနေ့တော့ကအစပိုင်းမှာမြတ်စွာဘုရားဟာယဟန်တော်တွေဖြစ်သားတို့ယဟန်တို့ပြီးတော်သူမြင်တော်သူကိုယ်သာနဲ့အာလောကတို့ကုန်ဤငါဘုရားဟော၏ မသိတော်သူမမြင်တော်သူကိုအာလောကကုံတည်ပြီးငါဘုရားမဟောဘာလို့မသိမမြင်တာလဲဆိုတော့မသိမတင်နှလုံးသွင်းတာရဲ့သိတဲ့မှန်ကန်စွာနှလုံးသွင်းတာအာယောနိတော်မနတိကာရနဲ့ယောနိတော်မနတိကာရကိုခွဲခြားပြီးမသိတဲ့ပုံကိုယ်တွေကိုအာလောကကုံလိမ့်မယ်လို့ငါဘုရားမဟောဘူးအဲ့လိုမသိတဲ့အတွက်ကြောင့်မလို့ နှလုံးသွင်းတဲ့ငါကိုနှလုံးမသွင်းမဲနဲ့နှလုံးမသွင်းတဲ့ငါကိုနှလုံးသွင်းတဲ့အတွက်ကြောင့်မလို့မဖြစ်သေးတဲ့အာလောကတွေဖြစ်နေမယ်ဖြစ်ပြီးသားအာလောကတွေတိုးွားနေမယ်နှလုံးမသွင်းတဲ့အရာတွေကဘာတွေလဲဆိုတော့ခုနပြောခဲ့တဲ့16ချက်အတိတ်ကငါဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဘယ်သူဖြစ်တယ်လဲဘယ်လိုအချင်းအရာအဖြစ်ဖြစ်တယ်လဲဘယ်သူဖြစ်ပြီးဘယ်သူဖြစ်ခဲ့တယ်လဲ ဟောအနာဂတ်မှာ၅ခုပြစ္ဆုတ်ပံမှာ6ခုအဲ့ဒါဟာဝိပဿနာယောဂီများအတွက်နှလုံးသွင်းရမှာလားရှောင်ရမှာလားရှောင်ရမှာပါဗျာအဲ့လိုရှောင်နိုင်မှုကဉာဏ်ပညာရှိမှရှောင်နိုင်တိလလောက်နဲ့မရှောင်နိုင်စိပါတိလထိန်းတယ်ဒါနလည်းပြုတယ်တိလလည်းဆောက်တည်တယ်ဆိုတော့သမထလည်းပွားတယ်ပရိဒိစိတ်တယ်ကောင်းတယ်ကုသိုလ်တွေရတာပဲသစ္စာတရားတွေမနာဘူးဆိုရင် ခုလိုသစ္စာနဲ့ပတ်သက်တဲ့ဒိဋ္ဌိဖြုတ်တရားတွေမနာဘူးဆိုရင်ဒါကိုဘာဖြစ်ခဲ့တယ်ကိုသိကျင်တာပဲသူများလည်းမေးမှာပဲကိုကိုယ်တိုင်လည်းပဲတမာရိရအောင်သူထောင်ပြီးတော့ကြည့်မှာပဲဒါဘာအပြစ်ရှိတယ်မှန်တာမေးတာပဲဒါလို့မထင်ပေဘူးလားသူမြတ်စွာဘုရားတရားကိုနားလိုက်ရတော့မှဒါတွေကနှလုံးမသွင်းသင့်ဘူးတဲ့မဖြစ်သေးတဲ့အာသဝတွေဖြစ်နေဖြစ်ပြီးသားအာသဝတွေတိုးပါလိမ့် ဒီနေရာမှာအတော့အတူချုပ်ပြောလိုက်ပေါ့ဒိဋ္ဌိနဲ့တဏှာပေါ့ဆိုတော့အဓိကဘာတွေဖြစ်မလဲဒိဋ္ဌိတွေဖြစ်မယ်တက္ကာယဒိဋ္ဌိတွေဆိုတော့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမဖြစ်နိုင်ဘူးလားအတိတ်တော့ငါဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားအဲဘာနဲ့တွေးတာလဲအဲ့ဒါတက္ကာယဒိဋ္ဌိနဲ့တွေးတာလေဆိုတော့ငါလို့တွေးတာမလား ဘယ်လိုဖြစ်ခဲ့တယ်လဲဘယ်လိုအချင်းရာဖြစ်ခဲ့တယ်လဲယောက်ျားဖြစ်ခဲ့သလားမိန်းမဖြစ်ခဲ့သလားဆင်းရဲသလားချမ်းသာသလားဒါငါ့ကိုပြောတာပဲမလားဘယ်သူဖြစ်ပြီးတော့ဘယ်သူဖြစ်ခဲ့တယ်လဲဒါလည်းအကောင်ထဲနဲ့ငါ့ကိုပြောတာပဲမလားပညာနယ်မှာကြီးပဲပညာပေါ်ရောက်သွားရင်တက္ကာဒိဋ္ဌိအတ္တဒိဋ္ဌိဖြစ်မယ်အဲ့ဒါကြောင့်မလို့မဖြစ်သေးတဲ့အာသောကတွေဖြစ်လိမ့်မယ်ဖြစ်ပြီးသားအာသောကတွေတိုးပွားလိမ့်အာယောနိသောမနတိကာရကြောင့် ခုနတော့မိစ္ဆာဒိဋ္ဌိနဲ့ပြောခဲ့တာကတမ္မာဒိဋ္ဌိနဲ့မိစ္ဆာဒိဋ္ဌိအယူမှားရင်မဖြစ်သေးတဲ့အကုသိုလ်တွေဖြစ်လိမ့်မယ်ဖြစ်ပြီးသားအကုသိုလ်တွေလိုပါလိမ့်မယ်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ခွင့်မရတော့ဖြစ်ပြီးသားကုသိုလ်တွေညော့သွားလိမ့်မယ်ပုံသွားလိမ့်မယ်အဲ့ဒီမိစ္ဆာဒိဋ္ဌိဖြစ်တာအဲ့အာယောနိသောမနတိကာရသွားတာအခုကြည့်ပါလားဒိဋ္ဌိတွေတိုးလာပြီဆိုဒီဒိဋ္ဌိအရာမိစ္ဆာဒိဋ္ဌိမလားအဲ့ဒါ တက္ကာယဒိဋ္ဌိလေသူတော်ကောင်းတို့တက္ကာယဒိဋ္ဌိဟာမက်ခင်မိစ္ဆာဒိဋ္ဌိလို့ခေါ်တယ်ဗုဒ္ဓဘာသာမှာလည်းရှိကြတယ်ဘုဒ္ဓဇင်ဆိုရင်တက္ကာယဒိဋ္ဌိကမပယ်နိုင်သေးဘူးမလားအဲတက္ကာယဒိဋ္ဌိကိုဗာမိစ္ဆာဒိဋ္ဌိခေါ်လဲမက်ခင်မိစ္ဆာဒိဋ္ဌိဟိုယန္တာသုံးပါးကိုပယ်တာတို့သူများတက်တည်တတ်ပြီးတော့ပူဇော်တာတို့ဒါမြဲကြမ်းတမ်းတဲ့မိစ္ဆာဒိဋ္ဌိတွေ တတရဥစေတာအနေပြီးတော့တခါတည်းဆက်သွားဟိုဘက်မှာကျန်းတန်းတဲ့မိစ္ဆာတွေအများကြီးပဲတတ္တဝသိင်ဖြစ်တယ်မဖြစ်ဘူးမဖြစ်ပြီမဟုတ်ဖြစ်တယ်အောင်ရောမိစ္ဆာတွေအများကြီးဖြစ်သွားတယ်ရေတဲ့ဆင်းစိန်တာတို့อืมစူဘောအိတ်တာတို့ကိုလုံးချွတ်ပြီးတော့ကျင့်တာတို့လင်းတို့ကြီးလိုတွဲလောင်းဆွဲကျင့်တာတို့အာအမျိုးမျိုးပဲအယူတွေတောက်လျှောက်အများကြီးပဲအမှားကုန်ရတယ်ပင်ကိုကဘယ်ရဆရတယ်လဲဆိုတော့တက်ကာယဒိဋ္ဌိကအဲ့တက်ကာယဒိဋ္ဌိကဘယ်သူကြောင့်ဖြစ်တာလဲနှလုံးသွင်းမှားလို့ တလုံးနဲ့ပြောရင်နှလုံးသွင်းမှာလို့နည်းနည်းလေးချက်ပြောမယ်ဆိုရင်ပါပမိတ်တနဲ့ကိရိယာပရိဟာနိတဲ့ပါပမိတ်တဆိုတာမကောင်းတဲ့မိတ်ဆွေကိရိယာပရိဟာပရိဟာနိဆိုတာကပရိဟာနိဆိုတာကမိမိရဲ့ကျင့်ကြံကြိုးကိုမှုအာနေတာလောက်အာနေတာ မကောင်းတဲ့သူနဲ့ပေါင်းမိမယ်ဆိုရင်လည်းတွားရောမှားရောယူဆမှားရောပေါင်းတဲ့သူနဲ့တော့ပေါင်းပါတယ်တဲ့ဗုဒ္ဓဘာသာတွေဖျားတရားတန်ခါကိုးကွယ်တာပဲဒါပေမဲ့ဝိပဿနာကိုထိထိရောက်ရောက်မလုပ်ဘူးဆိုရင်ဒီဒိဋ္ဌိကိုခွာလို့ရပါ့မလားမရပါဘူးနှစ်ခုတော့တော်အောင်မိတ်ဆွေရဲ့အကျင့်ရပေါ့ဗျာမကောင်းတဲ့မိတ်ဆွေကိုပေါင်းမိရင်လည်းပဲမဖြစ်သေးတဲ့ဒိဋ္ဌိတွေဖြစ်မှာပဲမိတ်ဆွေကတော့ကောင်းပါတယ်ကိုကမကောင်းတာပေါ့ ကိုကအလုံးမလုံးဘူးဆိုပါတော့အခုဆရာတော်ဘုရားကြီးတွေဟောထားတာလည်းအများကြီးပဲကောင်းပါလေကောင်းပါလေကွာငါတို့မအားသေးမတတ်နိုင်ဘူးဆိုတော့မိတ်ဆွေဘက်ကတော့ကောင်းသွားပြီကိုယ့်ဘက်ကမကောင်းဘူးလောက်အားကျော်သွားတာပေါ့လောက်အားကျော်သွားတော့ဥနာဒိဋ္ဌိကိုခွာနိုင်ပါအောင်မလားခဏတည်းထုတ်လောက်ပဲဘဟုတုတ္တနဲ့ခွာနိုင်မယ်မညံပုံညာနဲ့မခွာနိုင်အဲ့နှစ်ခုကြောင့်လည်းပဲတက္ကာဒိဋ္ဌိဖြစ်တယ်အရှိလည်းရှိသေးတယ် နောက်တစ်ခါထပ်ပြောမယ်ဆိုလို့ရှိရင်ပညာရှိသူတော်ကောင်းတွေကိုမှတ်မိပဲမရှိကလို့ပညာရှိသူတော်ကောင်းတွေရဲ့တရားကိုရိုးရိုးသေးသေးမှတ်မှတ်တသမနာကြလို့နှလုံးသွင်းမှားလို့ဝိပဿနာအာမထုတ်လို့လေးချက်သောတာပန်ဖြစ်ကြောင်းအင်္ဂါ၄ပါးရဲ့ပြောင်းမြန်ပေါ့ဗျာအဲ့ဒါကိုပြောင်းမြန်ပြန်လိုက်ရင်သောတာပန်ဖြစ်ကြောင်းအင်္ဂါ၄ပါးဖြစ်တယ်ပညာရှိသူတော်ကောင်းတွေမမိပဲမရှိကဘူးပညာရှိသူတော်ကောင်းတွေရဲ့တရားကိုလည်းပဲမှတ်မှတ်တသမနာကြဘူး နှလုံးသွင်းလဲမှားတယ်မနာကြဘူးဆိုတဲ့နှလုံးသွင်းမှားကြီးပေါ့ဗျာနှလုံးသွင်းမှားတယ်ဝိပဿနာလဲအာမထုတ်ဘူးကောင်းပါတယ်ကောင်းပါတယ်ပြောပြီးတော့ထုတ်လည်းမထုတ်ဘူးဓာတိလေးချက်ဆိုလို့ရှိရင်ဘာဖြစ်မလဲတက္ကာယဒိဋ္ဌိဖြစ်မယ်အဲဒီတက္ကာဒိဋ္ဌိအာကြီးလာတော့ဘာတွေဖြစ်မလဲကျန်တဲ့မိစ္ဆာဒိဋ္ဌိတွေဖြစ်နိုင်ဘူးလားတတနာတို့ဥစ္စေတာအဲ့ဒါတွေအာကြီးသွားတော့ အဟိတုကဒိဋ္ဌိနာတိကဒိဋ္ဌိအာကိရိယဒိဋ္ဌိဟိုမိုက်စာလေးသေးသေးလေးရတယ်မိတွေလောင်လိုက်တာအိမ်ကြီးရက်ွက်တွေမြို့တွေကုန်အောင်နည်းနည်းလေးကနေစသွားတာဟုတ်လားအဲအဲ့ဒါအဓိကကမိကောင်းဆွေကောင်းဆရာအောင်သမားကောင်းမပေါင်းသင်းတာတရားမနာတရားအမထုတ်တာအဲ့ဒီကစသွားတာမိကောင်းဆွေကောင်းဆရာအောင်သမားကောင်းတို့တွေ့ပါတယ်ကိုကအာမထုတ်ဘူး ကောင်းပါလေကောင်းပါလေနောက်မှနောက်မှနဲ့သေရောမရတော့အဲ့ဒါနဲ့ပဲဘဝပေါင်းများစွာကဘာပေါင်းများစွာဒီဒိဋ္ဌိကိုမပယ်တတ်နိုင်ကုသိုလ်တွေတော့လုပ်တာပဲလူဖြစ်လိုက်နတ်ဖြစ်လိုက်ဘုသူဇင်ကဘုသူဇင်ပဲဟောအပယ်ပြန်မကြနိုင်ဘူးလားအခုဓမ္မတပ္ပတဝတုံးမှာဒီဒိဋ္ဌာတဝဖြစ်ပုံပယ်ပုံပြောတယ်နော်တော် မသိမသိနှလုံးသွင်းတာရဲ့တင့်တင့်မှန်ကန်စွာနှလုံးသွင်းတာအဲ့ဒါကိုမသိလို့ရှိရင်အဲ့ဒီမသိတဲ့ပုံကိုယ်လိုအာသောအာသောတရားတွေကုန်မယ်လို့ငါဘုရားမဟောဘူးတဲ့အဲ့ဒီသဘောတရားတွေကိုသိတဲ့ပုံကိုယ်မှာသိတဲ့ပုံကိုယ်ဆိုတာဆက်ပြီးယူလိုက်ပေါ့သိလဲသိကျင်လဲကျင်ပေါ့အဲ့ဒါမှသာနဲ့အာသောတရားကုန်လို့ဟိုကာမတဝတို့ဘဝတဝတို့ထားလိုက်ပါအောင်အဓိကဘာပြောချင်တာလဲဒိဋ္ဌာတဝတော့ တက္ကာဒိဋ္ဌိကိုပြောမလို့နော်အဲ့တော့နှလုံးမသွင်းသင့်တာဘာတွေပါလဲယုံမှာယုံမှာ16ချက်ဗိဓမာနိယအဖြစ်ယုံမှာ8ချက်အဲ့ဒီဝိသိကိစ္စဒုလောဒုလောဒုလောဒုလောဘလူနဲ့တွဲဖြစ်တယ်ဆိုတော့တက္ကာယဒိဋ္ဌိနဲ့တွဲဖြစ်တယ်ဒိဋ္ဌိဝိသိကိစ္စဒီလိုပြောတာနားတော်တက္ကာဒိဋ္ဌိဖြစ်ရင်ဝိသိကိစ္စလည်းဖြစ်တာ တက္ကာဒိဋ္ဌိကိုမပယ်နိုင်သေးရင်ဝိသိကိစ္စလည်းမပယ်နိုင်သေးဘူးတရားဒေနာတရားအထုလို့ခဏပဲပယ်နိုင်သေးတယ်အမြင့်ပြတ်မပယ်နိုင်သေးဘူးဘာဖြစ်လို့လဲဆိုတော့တရားဒေနာတရားအထုလို့လောကဓာတ်နဲ့အစဉ်ပြေနေတော့ဖျားဖျားဖျားဖျားလောကဓာတ်အစဉ်မပြေတဲ့အခါကျရင်တဏှာဝင်တတ်တယ်နော်ငါငါလှူလဲလှူရတယ်ခဏခဏပတိပြီလဲစိတ်လဲရခဏခဏစက္ကန့်နေလည်းပဲတော့ကြပေါ့မယ်တော့ကြပေါ့မယ်နဲ့ ငါဖြစ်စေချင်တာတွေဘာမှလည်းမဖြစ်ဘူးငါမဖြစ်စေချင်တာတွေဖြစ်တယ်ဒီတရားတွေကတကယ်တကယ်တော့ဘာမှလည်းမကယ်နိုင်ဘူးလက်ကားပဲလုံနေလဲအပေါ်ပါပဲကွာဒါလိုတန်တရားတွေဖြစ်တတ်တယ်နော်ဆိုတော့မိမိတို့မြင်တာကအခုလောက်တာလောက်ကလေးမြင်တာဟိုးရအနမတကသန္တရာစပြီးတော့တို့လောက်လာခဲ့တာတွေကကောင်းတာနဲ့မကောင်းတာပဲဟာများ အဲအဲ့မကောင်းတာတွေကသူ့အချိန်တန်လို့လာပြီးဆိုးကျိုးပေးနေတာအဲ့တော့ကိုကအခုအချိန်လေးမှာရာသခန်းလေးနဲ့နဲ့ပေါပေါဝင်တာနဲ့ပရိစိတ်တာနဲ့တော့ဟုတ်နေကြောင်းအဲ့ဒါငါတလောက်ကြီးအောင်လုပ်ထားတာပဲငါတလောက်ကြီးအောင်လုပ်ထားတာပဲငါလူကျင်တာတွေအများကြီးပဲအဲ့ဒါတွေလည်းဘာမှလည်းမရဘူးငါမှန်းတယ်လည်းဘာမှမရဘူးဒါတွေလုပ်နေလဲအပူပါပဲဆိုတော့ဘယ်ပုံမှန်တန်ရဖြစ်သွားယရဏသုံးပါး ဘုရားတရားတန်ခါပေါ်မှာတန်တရားတွေမလာနိုင်ဘူးလားလာတယ်လာတယ်တချို့ခဏခဏကြားတယ်ပြီးတော့နေ့တိုင်းဘုရားရှိခိုးတာဘုရားတယ်မနေ့တစ်ခါညနေတစ်ခါရှိခိုးတယ်မေတ္တာတွေလည်းပို့တာပဲဟာတတိတော်အခုဒီမှာမကောင်းတာတွေတွေ့ဘုရားရှိခိုးတာလည်းဘာမှမကယ်ဘူးလေအဲ့တော့သူ့စိတ်ထဲမှာဘယ်လိုဖြစ်လာတရားအပေါ်မှာတန်တရားဖြစ်လာတယ်အဲဒါကြောင့်မလို့တော်တော်တရားတွေလည်းလိလာဖို့နာကြားဖို့လိုတယ်တဲ့ ကုသိုလ်ကောင်းမှုတွေလုပ်နေပြီမဲ့လို့ကုသိုလ်ကောင်းမှုတွေအကျိုးပေးဖို့အချိန်အခါမရောက်သေးရင်အတိတ်တိတ်ကအာဟုသူတွေကဆိုးကျိုးပေးခွင့်ရကုသိုလ်ကောင်းမှုတွေလုပ်နေတာပဲဒီကုသိုလ်ကောင်းမှုတွေကအကျိုးပေးခွင့်မရောက်သေးလို့ရှိရင်အတိတ်တိတ်အာဟုသူတွေကဝင်ပြီးဆိုးကျိုးပေးဒါကြောင့်မကောင်းတာတွေကိုမြင်ရနောက်ကုသိုလ်ကောင်းမှုတွေအကျိုးပေးခွင့်လည်းတားလာရောကောင်းကျိုးချမ်းသာတွေမြင်ရလိမ့်မယ်တချို့ကြတော့မကောင်းတာတွေလို့လူလောက ကံတွေကိုလည်းနဲ့ထည့်ထွက်တာမကောင်းတာတွေလုပ်နေတယ်မရှိဘူးလားဆိုတော့သူများအသက်တန်နေတာတွေအရက်တွေရောင်းနေတာတွေအဲအမျိုးမျိုးသူများမတရားလုပ်နေတာတွေမျိုးမျိုးပါပဲမကောင်းတာတွေအများကြီးပေါ့ဦးဇင်းတို့လည်းအများကြီးသိပါတယ်ဆိုတော့မကောင်းတာတွေအများကြီးလုပ်တယ်လုပ်ပင်နဲ့သူတို့ဟာထိတ်တန်းပါပြီပဲတကယ်တကယ်နေရာကောင်းနေကောင်းကောင်းမွန်မွန်လုပ်တာတော့မကောင်းတာလုပ်တာ ဒါပဲနဲ့တို့ကအကုန်လုံးကတို့တခါတည်းဖူးဖူးဖူးဖြစ်နေအဲ့ဒါဘာဖြစ်တာလဲအတိတ်ကုသိုလ်တွေရှိအေးအခုမကောင်းတာလုပ်ပင်နဲ့အတိတ်တုန်းကကောင်းခဲ့တာတွေရှိတယ်မလားမကောင်းမှုတွေလုပ်ပင်နဲ့လို့အဲ့ဒီမကောင်းမှုတွေဆိုးကျိုးမပေးခင်မှာဒီပုဂ္ဂိုလ်ဟာကောင်းကျိုးချမ်းသာတွေကိုမြင်ရတွေ့ရလိမ့်မယ်နောက်ဆိုးကျိုးပေးဖို့အချိန်နဲ့တန်းလာရောအကြီးကျယ်ဒုက္ခရောက်တာပဲ ဒေဝရဟာမြတ်စွာဘုရားကိုမျိုးမျိုးနှောက်ရှက်တယ်ကြောက်တုံးနေနဲ့လည်းလှိမ့်ချတယ်ဆင်းကိုဆင်းနေလည်းပဲအရက်တွေတိုက်ခါတဲ့မြတ်စွာဘုရားကိုနင်းခိုင်းတယ်ဒါပေမဲ့သူဆိုးကျိုးမပေးခင်မှာတနေ့ကိုဆွန်းအုပ်900သူ့ကိုပို့ရတယ်ဇာတတက်ကတနေ့ကိုဆွန်းအုပ်900ရွတ်တန်ဃာတွေဒေဝရရှိမှာတော့ဘာဖုံးပေးရဆွန်းနေအောင်ကောင်းတော့အဲ့ဒါအဲသူကလုံနေတာတော့မကောင်းတာလုံတာနော်မကောင်းတာလုံနေပဲနဲ့အတိတ်တိတ်ကပြီးခဲ့တဲ့ ကောင်းမှုကံကအကျိုးပေးနေသူအကြောင်းလဲရတယ်ကောင်းကောင်းမဟုတ်အဇရတမင်းကတနေ့ကိုဆုံးအောင်900နေ့တိုင်းပို့ရတယ်အဲ့ဒါဟောနောက်ကျတော့သူဆိုးပြီးပေးဖို့အချိန်တန်းလာတဲ့အခါကျတော့မြေလူခံရတယ်မှာအဲအဲ့ဒီလိုပါပဲကျန်တဲ့သူတွေဒီတိုင်းမှာပဲစုံတဝထိုးသမားတို့နန္ဒနွားတသမားတို့တို့ကျမ်းမာရေးဒီပါတွေကောင်းနေစဉ်အချိန်ကတော့ဝတ်တွေကြီးကျယ်တန်တယ်နွားတွေလည်းတန်တယ် နောက်သူတို့ဆိုးရွပေးဖို့အချိန်လဲတန်တာဝက်လို့ဩသေးရတယ်နွားလို့ဩတယ်နာနဲ့နွားသက်သမားတို့လွတ်သွားတယ်သူသားတွေကောင်းအဲ့ဒါဘာလဲဆိုတော့ဩလွတ်သွားတာကတယောက်တယောက်ကတော့မလွတ်ဘူးရှားကိုပြတ်ပြီးသေးတာပဲအဲ့တော့ဆိုးကျိုးပေးဖို့အချိန်တန်းလာလို့ရှိရင်ဘယ်သူမှကယ်လို့မရတော့အရှင်လက်လက်ကိုပဲငရဲပြီးတက်လောင်ပြီးတော့တခါတည်းပြေတော့တာဒါကြောင့်မလို့သတော်တို့ တန်တရားဆိုတာတရားဒီကြကြနနာလေ့လာမထားဘူးတရားအားထုတ်မထားဘူးဆိုလို့ရှိရင်လောကဓာတ်နဲ့ကြုံတဲ့အခါတန်တရားဖြစ်သွားတယ်ငါတော့ကူပါရဲ့လားနဲ့ကွာငါတော့ကုသိုလ်ကောင်းမှုတွေလုပ်ပါရဲ့လားတခါမှလည်းအကောင်းပြောမခံရဘူးကောင်းတာလည်းတခါမှမကြုံမကောင်းတာလည်းပဲကြုံတာပဲဒီကောင်းတာတွေဘာမှကောင်းကျိုးမပေးတော့ပါဘူးဒါလိုဖြစ်သွားတတ်တယ်နော်အဲ့လိုထင်ရင်မှန်မှမလားမှန်ပါ ဒီကုသိုလ်ကောင်းမှုတွေကတစ်နေ့ကြာအကျိုးပေးမှာပဲကျင်းနေအကျိုးပေးမှာပဲဒါပေမဲ့အခုချိန်မှာမကောင်းတာတွေတွေ့နေရတာလားအေးအတိတ်တုန်းကကိုမကောင်းတာတွေလုပ်ခဲ့တာအများကြီးကိုဒိဋ္ဌာတဝကိုပြောရတာနော်တော်တော်အယူဆမှားတတ်တယ်အဲ့အယူဆမှားတယ်နဲ့ဘယ်သူနဲ့တွဲနေလဲဝိသိကိစ္စနဲ့တွဲဝိသိကိစ္စဆိုတော့ဒိုလောဒိုလောဗိဓမာနီအဖြစ်ရှစ်ချက်သုတ္တန်ဒီအဖြစ်16ချက် အဲ့ဒါဟာအပယ်မျိုးစေအပယ်ရေတောင်းမြင့်အဲ့ဒီဒိဋ္ဌိနဲ့ဝိသိကိစ္စအားကြီးလို့ရှိရင်ဒါနသီလတွေလုံထားတော်လည်းပဲသုတိပြကျွေသင်္ကန်ကြီးတော့ကိုကဝိပဿနာလုံမထားရင်ကုတ်ကုတ်စာတွေလာတတ်တယ်ငါမှားပြီငါမှားပြီတချို့ပြောတချို့ယောဂီတွေပြောတယ်နေကြားဘူးတယ်ဘုရားရှင်တို့စခန်းနေဖွင့်တယ်တပည့်တော်မျက်စိမိတ်လိုက်တာနဲ့အရက်ပလင်းတွေပေါ်လာတာပဲ ဂလုံးဂလုံးဂလုံးဂလုံးဂလုံးဂလုံးဂလုံးဂလုံးဂလုံးဟာအဲ့ဒါတခါတော့ဘလုံးမှမှတ်လို့မရဘူးလေ။ယာယီအားမငယ်ပါနဲ့ဆက်တာမှတ်ပါနောက်ပြန်နိုင်သွားလိမ့်မယ်။အဲ့ဒါကိုကိုကသွားပြီးတော့ตายရမယ်နဲ့တခါလေလည်းตายရတယ်။အဲ့ဒါပေါ်လာတာကိုตายရတယ်လို့ဆိုရတယ်။တခါလေကျတော့လည်းကြောက်တယ်ဟာငါမှားကုန်မှားကုန်။တရားကြီးတေချာတရားနာထားတာပဲငါလည်းမရှိဘူးသူလည်းမရှိဘူး။ဒါမြင်တာမြင်တဲ့သဘောပဲဒါအဆင့်မဲ့ ဒကာကြီးကတတ်မှတ်လို့အရက်ပလင်းတို့ရက်ခွက်တို့ဖြစ်ကုန်တာဒါအရက်ပလင်းလည်းမဟုတ်ရက်ခွက်လည်းမဟုတ်ဒါအရှင်းနေမလားဆိုတော့ဝိပဿနာဟာဘယ်တကားကိုပိတ်စီလဲဆိုတာအဲ့ဉာဏ်နဲ့အခုဉာဏ်အမြင်ဖြင့်အာလောကပယ်ပုံကိုပြောတာနော်ဆိုတော့ဘုဉာဏ်ထဲမှာကရုပ်တည်နံနေပဲရုပ်တည်နံနေပဲဆိုတာခုနေရတော့သိမသိတာပဲဟောတယ်လူရင်းသိတာပဲပေါ့ချတာအောင်တယ်ငယ်တော်နဲ့မျောတဲ့အချိန်ခါတစ်ခုခု တကယ်ကောနဲ့ထားပါအောင်ယောဂီတို့တရားထိုင်တဲ့အခါမှာအာယုနမိတ်တွေပေါ်ဘူးလားရုပ်တင်နာနေလို့နှလုံးသွင်းနိုင်ရလားအဲမှတ်ပြမှတ်ပြင်တယ်ရုပ်တင်နာနေပဲမှတ်ပလားဟာဒါတင်မောကြီးပဲဒါလေညာကြီးပဲရှောက်နှလုံးသွင်းနေရင်ဒါတက္ကရာတိပဲပါမသွားဘူးလားဝိပဿနာအခိုက်အတန့်မှာပြောတာနော်အပြင်လောကလောက်တာတော့ကိုယ့်အကူပြောပေါ့ဗျာဝိပဿနာလုပ်နေတဲ့အခိုက်မှာယောဂီတို့တရားထိုင်နေမလား တခါလေအဖေမေတွေသတိရတာမရှိဘူးလားဝိပဿနာမှာအဖေမေရှိရလားရှိပါဘူးဘာတွေလဲရှိတယ်အဖေမေသတိရပြီနဲ့နေစန်းစန်းစန်းစန်းစန်းနဲ့ဆိုဘာတွေဖြစ်နေတာလဲတက္ကာယဒိဋ္ဌိရဲ့တောကရဲ့ဖြစ်နေတာပေါ့ငါလို့ထင်လို့ငါအဖေငါအမေတို့ဖြစ်လာတာမလားအဲအခုချိန်နေရသူတော်ကောင်းတို့ဒီတက္ကာဒိဋ္ဌိကိုတိုက်ခိုက်ကြပယ်တတ်ကြသူတို့ကပေးတာလေ ယောဂီတို့လူထားတဲ့အလူတွေကနတ်ပြည်ကိုအသာလေးရောက်နေဘယ်သူများတွေပန်းလေးတစ်ပွင့်လူတာတော့မှနတ်ပြည်ရောက်တာရှိတာ။ဒါစာပေတွေထဲမှာအများကြီးရှိပါတယ်။တခါတရံလူတာနဲ့ကိုနတ်ပြည်ရောက်တယ်။တခွားသီးလူလိုနတ်ပြည်မှာနတ်သမီးဖြစ်နေတယ်။တီသီးလေးလူလိုနတ်သမီးဖြစ်နေတယ်။နောက်ပြီးတော့ထန်းလျက်ခဲလေးလူလိုနတ်ပြည်မှာနတ်သမီးဖြစ်နေတယ်။ကြံစိတ်ကလေးလူလိုနတ်သမီးဖြစ်နေတယ်။အဲနောက်ပြီးတော့တမာရွတ်ဆုပ်ကလေးလူလိုနတ်သမီးဖြစ်နေတယ်။အဲ့ဒါရှိတယ်။ ရက်တော့ကြားတော့ကြားအောင်မလို့အဲ့ဒါအဲ့လိုအဲ့လိုနည်းနည်းလေးလူလာတော့မှနတ်ပြည်ရောက်နိုင်ယောဂီတို့ထူထားတာနဲတော့မှမဟုတ်ပဲပုံမရောက်နိုင်ဘူးလားရောက်နိုင်ရဲ့သားနဲ့မကျိမ့်သေးကျိမ့်သေးမရောက်ပဲနဲ့တစ်ခါတစ်ခါပြက်သွားတာဘာကြောင့်မလဲသက်ကာယဒိဋ္ဌိကြောင့်ငါမှားပြီငါမှားပြီမသိခင်တော့ယောဂီတို့ချက်ဘိုးတွေပါတွေတတ်မှာပေါ့ဟုတ်မလားသိလဲတတ်ချင်တတ်မှာပါပဲလေ အဲ့ဒါတတ်တာပြတ်တာတွေဟာပေါ်လာရောကြီးခုနေရတော့မသိတာဘူးပေါ့အဲ့နောက်ကျတော့ပေါ်လာပေါ်တော့ဟာငါမပြီတေကန်နိမြအဲ့လိုပေါ်လို့ငါမပြီငါမပြီဆိုကြဲပဲမကြနိုင်ဘူးလားယောဂီတို့ကြားဘူးနေတာပဲဗျာခဏခဏအနှစ်နဲ့တောင်းအားထုတ်တတ်တဲ့ယဟန်တော်ဟာအမျက်ပင်လေးကိုသွားဆွဲပြီးလို့ပြတ်သွားတယ်ဒါပါစိတ်အာဘရှိတယ်ပါစိတ်အာဘကိုအဲ့ဒါကိုဟာငါတော့အာဘတဲ့နေပြီ ဒေသနာမကြားမိဘူးငါတို့အာဘတ်တဲ့နေငါတို့အာဘတ်တဲ့နေအနည်းနှစ်တောင်းလုံးလုံးတရားထိုင်ကြတွေပရိစိတ်ကြတွေတွေးကြတွေအများကြီးပဲဗျာအဲ့ဒါမတွေးပဲနဲ့ဒီအာဘတ်တဲ့နာကိုခါတွေးနေကြအဲ့ဒါမပြောင်းနိုင်တဲ့ငါမာမပြီငါမပြီဆိုတော့ငါးကြီးဖြစ်ရတယ်မလားမှန်ပါဗျာငါဆိုတိရစ္ဆာန်ဖြစ်သွားတာပဲဒါမှမဟုတ်သူကုသိုလ်ကောင်းမှုတွေအောင်တဘိုးတော့ကြီးပါတယ်ဒါမှလည်းဘလူကချလိုက်တာဆို သက်ကာယဒိဋ္ဌိကကြသက်ကာယဒိဋ္ဌိကြောင့်ကြသွားတာအကုသိုလ်တွေအမတန်များလို့ကြတာမဟုတ်ဘူးနော် နှစ်နှစ်သောင်းကောင်လောက်ထားတဲ့တရားတွေပဲဗျအဲ့ဒါကအဘတ်တိပင်ကအဘတ်တိပြီဟောဝိပဿနာရှုနေတာပဲသင့်သင့်ဆိုပြီးဒီလိုခိုင်းတာမဟုတ်ဘူးနော်อืมယူဆတွေလည်းမှားကုန်မယ်တချို့ကလည်းကတိကတ္တယူတတ်တယ်ရုပ်တည်နေပဲဖြစ်ပြပဲဆိုပြီးတော့ဟိုတော့ဒီတော့မတော့နဲ့ဆိုတော့ဟုတ်လား ခဏကောင်းနေပြုတ်စားလုပ်ပြီးတော့ရုပ်တည်နံနေပဲကွာပြည့်ပြည့်ကုန်တာပဲဆိုတော့အဲ့ဒါတော့မရဘူးကြမှာပဲအဲ့ဒါတက်တက်လုပ်တာအဲ့ဒါအခုပြောတာကပြီးပြီးသားဟာဒီပြန်ပေါ်လာရင်မှတ်ပြဖို့ဒါကိုပြောတာနော်ဆိုတော့လူတွေလူကတ်တွေအများကြီးပဲမရက်တော့မှတက်တက်လုပ်လို့ရှင်လုပ်ပြတာသူကတက်တက်လုပ်သိက္ခာကြာကိုယ့်ဘကိုတောက်ကျင်တောက်ကျင်နဲ့ပြောတာမဟုတ်ဘူးအဲ့ဒါဒါလည်းဖြစ်ပြရှုပြီးတောက်တာပဲတဲ့ဘာမှအပြစ်မရှိဘူးတဲ့ အဲ့လိုကြမ်းကြမ်းပန်းပန်းဒါတည်းကအဲ့ဒါမြင်ထဲမှာကောက်ကြည့်တာနော်တော်ဟုတ်လားမကောင်းမှန်းသိရတာနဲ့ဒါတက်တက်တချို့လည်းပြောတာကြီးပဲဗီဒီယိုဗီဒီယိုဒီပိုင်းကြည့်တယ်မင်းတို့မကြည့်တတ်လို့အကုသို့ဖြစ်တာကြည့်တတ်ရင်ကုသို့ဖြစ်တယ်လို့လုပ်သေးတယ်အဲ့တော့လိမ့်ညာပြောတာမလားအဲ့ဒါအဲကြည့်တဲ့အကုသို့ဖြစ်တယ်ပြောတတ်ရင်တော့ပြောလို့ရတာဗောဓယုတ်တိဏ္ဏိပါညာဆိုတာယုတ်တိဏ္ဏိဘာလို့ကြည့်ရမှာလဲကိုယ်ခန္ဓာကိုကြည့်ပါလား ဘုဂနာမှာကြည့်ရတွေများဘူးလားဗျာဘုဂကိုတက်တဲ့လောဘကြီးနဲ့ကြည့်ကျင်ပြီးတော့အဲ့ဒါကိုရုပ်တင်တယ်နေအဲ့ဒါမျိုးလိန်တယ်ကောက်ကျင်တော့သူများကလိန်လို့ရမယ်ကိုယ့်ကိုလိန်လို့ရမယ်မရပါဘူးဗျာသူများတော့ကိုယ်ကစာတတ်လို့ပြောလို့ရရင်ရမှာပေါ့ဗျာပါဠိလိုတွေအင်္ဂလိပ်လိုတွေသူများတော့လိန်လို့ရရင်ကိုယ့်ကိုတော့ကိုယ်သိတာပဲငါတက်တက်ကြည့်ကျင်လို့ဒီပုံလေးတွေကိုတက်တက်ခိုးကြည့်တာလည်းရှိသေးတယ်အဲ့တော့ သူများကိုလိန်လို့ရမယ်ကိုကိုကိုလိန်လို့မရဘူးဒါကိုပြောတာနော်သူတော်အဲဒါဦးဇင်းတို့လည်းမတွေ့သလိုပါတွေ့ကြည့်အောင်ပါပဲအဲ့ဒါမနေ့ကအကျမ်းသားကိုရှောင်နေရတယ်အကျမ်းသားရှောင်မှအဲ့တော့မြတ်စွာဘုရားသီလသိက္ခာခက်တန်းချမ်းရှောင်ခိုင်းကြတာဟုတ်လားသီလပြီးတော့မှတမာတိတမာတိပြီးတော့မှပညာလို့သွားတော့ဒိဋ္ဌာတဝကိုအခုဖြုတ်နေတာနော်သူတော်ဘာနဲ့ဖြုတ်နေတာလဲဆိုတော့ဉာဏ်အမြင်နဲ့ဖြုတ်ဉာဏ်ပညာနဲ့ ဒါလေးဒါလေးကနှလုံးမသွင်းသင့်ဘူးဒါလေးဒါလေးကနှလုံးမသွင်းသင့်ဘူးနှလုံးမသွင်းသင့်တာကိုနှလုံးသွင်းရင်မဖြစ်သေးတဲ့အာသဝတွေဖြစ်လိမ့်မယ်ဖြစ်ပြီးသားအာသဝတွေဒိုးပါလိမ့်နှလုံးမသွင်းသင့်တာပါလေပါလိမ့်ယုံမ16ချက်အတိတ်တုန်းကငါဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဘယ်သူဖြစ်ခဲ့သလဲဘယ်ချင်းအဖြစ်ဖြစ်ခဲ့သလဲဘယ်သူဖြစ်ပြီးတော့ဘယ်သူဖြစ်ခဲ့သလဲအဲ့ဒါတွေနှလုံးသွင်းသင့်သလားမသွင်းသင့်ဘူးလားမသွင်းသင့်ပါဘူး ဒါယောဂီတို့မြတ်စွာဘုရားတရားသာမနာရရင်လူတိုင်းလူလူဒါသိကြမှာပဲဟုတ်တယ်မလားသိကြလို့လည်းလျှောက်မေးနေတာမလားဟိုမေးဒီမေးမေးရတယ်သိကြလို့ကိုယ့်ဘက်ကိုလည်းလုံးယူရတယ်ကိုယ့်ဘက်ကိုအာယုံလေးဒီပါလေးတွေခံပြီးအမှန်ဘာဖြစ်တာလဲအာယုံခံနေတော့ကိုယ်ကြီးနွားကြီးပေါ်လာရင်ကိုယ်ကြီးနွားတွေဖြစ်ခဲ့တယ်တတ်မှတ်လို့ရပါမလားကိုမြင်နေတာလျှောက်မြင်နေတာပဲဗျအတိအကျပြောလို့ပဲရ အဲ့တော့ယောဂီတို့အဲ့ဒီလိုဘာဖြစ်ငါဘာဖြစ်ခဲ့သလဲငါဘာဖြစ်ခဲ့သလဲဆိုရင်ဘာအာသဝကိုအာပိယရောက်တယ်ဒိဋ္ဌာသဝကိုအာပိယရောက်တယ်ဝိပဿနာဒိဋ္ဌိကိုအရင်ဖြုတ်နာတော့တော်အဲ့ဒီလိုယုံမ16ချက်သဘောကိုနှလုံးမသွင်းတဲ့နာကိုနှလုံးသွင်းလို့ရှင်အဲ့ဒီယုံမကြောင့်ယုံမထပ်ဖြစ်တတ်တယ်ငါမှာအတ္တရှိတယ်ငါမှာအတ္တမရှိဘူးငါရဲ့အတ္တနဲ့အတ္တကိုသိတယ် ငါရဲ့အတ္တနဲ့အတ္တမဟုတ်တဲ့အရာကိုသိတယ်အတ္တမဟုတ်တဲ့အရာနဲ့အတ္တကိုသိတယ်ငါရဲ့အတ္တထိုင်နေမြဲတယ်ငါရဲ့အတ္တအကောင်းဆုံးခံစားနိုင်တယ်ငါရဲ့အတ္တစကားပြောတတ်တယ်ပြုလုပ်တတ်တယ်၆ချက်တော်ဟုတ်လားအမှအတ္တရှိတယ်အတ္တမရှိဘူးငါရဲ့အတ္တနဲ့အတ္တကိုသိတယ်ငါရဲ့အတ္တနဲ့အတ္တမဟုတ်တာတွေကိုသိတယ်အတ္တမဟုတ်တဲ့အချင်းညာနဲ့အတ္တကိုသိတယ်ငါရဲ့အတ္တဟာ ခိုင်နေမြဲတယ်စကားပြောတတ်တယ်အကောင်းဆုံးခံစားတတ်တယ်အဲ့ဒါဝေဒကတို့ကာရကတို့သွားတော့ငါတော်အောင်အဲ့ဒါယုံမားကြောင့်ယုံမားထဖြစ်တယ်ယုံမားကြောင့်အတ္တဒိဋ္ဌိဖြစ်တယ်ဟုတ်တယ်မလားအဲ့ဒီအယူမား6မျိုး10မျိုးမျိုးဖြစ်နိုင်တယ်ငါမှအတ္တရှိတယ်အတ္တမရှိဘူးဒီအတ္တဒိဋ္ဌိပဲမလားတော်အောင်ကဲအတ္တရှိသလားရှိပါဘူးဘာပဲရှိလဲ ယုတ်တင်နံတွေပဲရှိတယ်ယုတ်နံနံပါတ်ခန္ဓာ၅ပါးနော်ဝိပဿနာသင်္นานတက်ပြီးပြန်သွားတယ်မင်းတို့ကဘာရှိသလဲဆိုမပြောတာပဲနေဦးမယ်နော်ဘာရှိတယ်တော်အောင်အဲသေချာနှလုံးသွင်းမှာတော်တို့ဒါညာတပရိညာယောဂီတို့ကိုယ်တိုင်သိနေတာဒါပဲမပြောတတ်လို့ယောဂီတို့အားထုတ်နေတာအဲ့ဒါသိနေနော်ယောဂီတို့လှုပ်ရှားတာလေးတွေပူတာလေးတွေနာတာလေးတွေမသိရဘူးလားဗျာသိပါပါ ပူတာလေးတွေအေးတာလေးတွေနာတာလေးတွေလှုပ်တာလေးတွေကဘာပါလဲရုပ်တရားသွားသွားသိနေတာကဟာတိုင်းဘာနဲ့ပါပဲရှိရုပ်နဲ့နာပဲရှိတယ်အဲ့ဒါကိုချက်လိုက်တော့မှခန္ဓာ၅ပါးဖြစ်သွားတာအပူဓာအေးဓာကပူဓာအေးဓာတို့လှုပ်ရှားတာတို့အဲယုတ်စည်းဓာတို့ဖွဲ့စည်းဓာတို့อืมအဲ့ဒါကရုပ်တရားဟောသိတဲ့အခါမှာခံစားတာလည်းပါတယ်မှတ်သားတာလည်းပါတယ်တိုက်တွန်းတာလည်းပါတယ်သိတာလည်းပါတယ် မှတ်မှတ်နေတာကတင်ညာပေါ့ဗျာအဲ့လိုမှတ်တဲ့အခါကျတော့စူးစူးဆိုင်ဆိုင်မှတ်ပါလို့ပြောဘူးလားအဲစူးဆိုင်တာကတတိအဲ့ဒါသင်္ခါရခန္ဓာထဲမှာပါတယ်အဲ့လိုမှတ်တဲ့အခါကျတော့တစ်ခါလေးကြကောင်းတယ်တစ်ခါလေးမှတ်မကောင်းဘူးလားအဲကောင်းတာမကောင်းတာခံစားတာကဝေဒနာအဲ့ဒါလိုသွားသွားသိနေတာကဝိညာဉ်စိတ်ပေါ်ဟုတ်တယ်မလား အဲ့တော့ခံစားတာကဝေဒနာမှတ်သားတာကသင်ညာတိုက်တွန်းတာကစေတနာသင်္ခါရဟာလားတိုက်တွန်းတာတို့စူးစိုက်တာတို့သင်္ခါရခန္ဓာ90လောက်ရှိတယ်စေတသိက်အဲတိုက်တွန်းတာလည်းသူပဲစူးစိုက်တာလည်းသူပဲစူးစိုက်တာသတိလေတိုက်တွန်းတာကစေတနာသင်္ခါရခန္ဓာထဲမှာအကုန်ပါတယ်နော်အဲ့ဒါတွေကိုသိသိနေတာကဝိညာဉ်ဟောနာခန္ဓာက၄ပါးယုတ်ခန္ဓာကတစ်ပါးယုတ်ခန္ဓာတစ်ပါးပင်နဲ့ခွဲလိုက်ရင်ဓာတ်ကြီး၄ပါးပေါ့ဗျာ မာတာပြောတာက ပထဝီဓာတ်ဟူရာအေးတာကတေဇောဓာတ်လှုပ်ရှားတာထောက်ကန်တာကဝါယောဓာတ်ယုတ်တိရဖွဲ့စည်းတာကအာဘောဓာတ်အဲ့ဒါယုတ်ခန္ဓာတစ်ပါးတည်းမလားဓာတ်ကြီးလေးပါယုတ်တရားအဲ့တော့ယောဂီတို့အားထုတ်နေတာအဲ့ယုတ်တိဏ္ဏတွေကိုယ်တိုင်တွေ့နေရတယ်ပြန်ပြောတာမပြောတတ်လို့ကိုယ်တိုင်တွေ့နေရဟောင်းတဲ့ပိန်နဲ့မှတ်တော့လဲလှုပ်ရှားတာရဲ့မှတ်သိတဲ့သဘောရဲ့ဘယ်လိုမလားထိုင်နေတည်တယ်ဆိုတော့မာရဲပြောတဲ့သဘောရဲ့မှတ်သိတဲ့သဘောရဲ့ မာရဲပြောတဲ့သဘောလေးကယုတ်တရားမှတ်သိတဲ့သဘောကဟောဘာနဲ့ပါပဲရှိပါလိမ့်ဟောယုံရဲ့နာပဲကြွတယ်လှမ်းတယ်ခြားတယ်ကြွတယ်လှမ်းတယ်ခြားတယ်ရှိမှနေတော့လှုပ်ရှားတဲ့သဘောလေးရဲ့မှတ်သိတဲ့သဘောလေးရဲ့ကြွတယ်လမ်းနဲ့ချတယ်ဆိုတာလှုပ်ရှားတဲ့သဘောမလားမှန်ပါဗျာကြွတယ်လမ်းနဲ့ချတယ်လို့မှတ်သိနေတာကမှတ်သိတဲ့သဘောမလားမှန်ပါဗျာအဲ့တော့လှုပ်ရှားတဲ့သဘောလေးရယ်မှတ်သိတဲ့သဘောလေးရယ် အဲ့တော့ဗာနဲ့ဗာပဲရှိတယ်အဲယုံနဲ့နာမယ်အတ္တကောင်အတ္တကောင်လိပ်ပြကောင်ဝိညာဉ်ကောင်ဆိုတာရှိရလားမရှိပါဘူးအဲမရှိပင်နဲ့အဲ့ဒါတရားမနာရသူတော်ကောင်းတွေကိုမစိကဘူးသူတော်ကောင်းတရားတွေမှာမကြွမ်းကျင်မှုဆိုလို့ရှိရင်အဲ့အတ္တဝင်လာတာပဲဒါကြောင့်မလို့ဟိုနေ့ကပြောခဲ့တယ်လေသူတော်ကောင်းတို့စိတ်ဓာတ်တရားမေးတဲ့အခါကျတော့ဣတိဒတယဟန်တော်လေးကပြန်ဖြေထားတယ်မြတ်စွာဘုရားရဲ့တရားတော်တွေ သူတော်ကောင်းပညာရှိသူတော်ကောင်းတွေကိုမစည်းဘူးတဲ့ဘူးနောက်ပြီးတော့တရားတွေအာမထုတ်တဲ့ပုဂ္ဂိုလ်ဟာပညာရှိသူတော်ကောင်းတွေမမြွယ်မစည်းကသူတော်ကောင်းတရားတွေမှာမလိမ္မာမကျွမ်းကျင်လို့ရှိရင်ရုပ်ဟာအတ္တဝေဒနာသုံးပါးဆရာဟာဝိတ္တရှိကိုပါဤတရားဝေဒနာသုံးပါးဆရာဟာဝိတ္တရှိကိုပါဤတရားအာ ဝါဘေးရန်ကွာချမ်းမာချမ်းသာကြစေသာအာလုံးတတဝါဘေးရန်ကွာချမ်းမာချမ်းသာကြစေသာသူတော်ကောင်းတဲ့တရားမြတ်ရံပတ်ကဘာဒီစေသာသူတော်ကောင်းတဲ့တရားမြတ်ရံပတ်ကဘာဒီစေသာသာ ဒီနေ့သာသနာတော်နှစ်2559နှစ်ကောဇာတုတိ1380အတ္တ၌ဝิญဉ်ဆိုတော့ဝิญဉ်ရတ္တကျန်တဲ့၄ပါးကိုအတ္တလို့ယူတာဝิญဉ်နဲ့အတ္တအတ္တ၌ဝิญဉ်ဝิญဉ်ဟာအတ္တဝิญဉ်ရှိသောအတ္တအတ္တ၌ဝิญဉ်ဝิญဉ်၌အတ္တကျုပ်၌ပရမညာဝิญဉ်ကဝิญဉ်ပဲအတ္တကတတ္တအဲ့လိုယူတယ်အဲ့တော့ခန္ဓာတစ်ပါးတစ်ပါးနဲ့ပတ်သက်လို့၄ခု၄ခု၄ခုဆိုရင်ခန္ဓာ၅ပါးဆိုတော့ 20သက်ကာယဒိဋ္ဌိ20တဲ့အဲ့ဒါအဲ့ဒါဘာလဲဆိုတော့အရိယာနာအဒတနာအရိယာသူတော်ကောင်းတွေမပြဲမရှိတတ်ဘူးအရိယာဓမ္မေအကောဝိတာအရိယာသူတော်ကောင်းတွေတရားမှာမလိမ္မာမကျွမ်းကျင်မှုဆိုရင်အဲ့ဒီနှစ်ချက်ကြောင့်သက်ကာယဒိဋ္ဌိ20ဖြစ်နိုင်တယ်သက်ကာယဒိဋ္ဌိ20ကိုအတ္တဒိဋ္ဌိ20လို့ပြောလို့ရတယ်သက်ကာယဒိဋ္ဌိအတ္တဒိဋ္ဌိအတူတူပဲနည်းနည်းလေးပဲ꿰တယ်အတ္တကောင်အတ္တကောင်လိပ်ပြာကောင်လို့ အတ္တကောင်လေးဖြစ်နေယူတယ်အတ္တကောင်အသက်ကောင်လေးပြကောင်ဆိုတာမရှိဘူးဘာနဲ့ဘာပဲရှိလဲရုပ်နဲ့နာပဲရှိတယ်ပြောတာလွယ်သလောက်ပယ်ရတာခက်တယ်နော်ဆိုတော့အိမ်မက်ထဲမှာယောဂီတို့ဥမာအိမ်မက်ထဲမှာကြောက်စရာကြီးလမ်းစရာကြီးမက်တယ်ပေါ့ကြောက်စရာကြီးလမ်းစရာကြီးကခြေထောက်ကြီးလာဆွဲတယ်ဆိုတော့ဥပမာဥပမာပြောတာဟုတ်လားအဲ့ဒါစိတ်ထဲမှာဘယ်လိုလဲငါခြေထောက်ကြီးလာဆွဲတယ်ငါခြေထောက်ကြီးကရှိရတာပြောရှိပါပါ ဝိပဿနာကိုပြောတာနော်ယောဂီတို့ဒါတူတူငါငါနဲ့ကြောက်တဲ့ခါလဲကြောက်မှာပေါ့ဗျာပြန်ပြီးတော့ဆန်းစစ်ဖို့ပြောတာနော်ငါအိမ်တုံးကငါချက်တော့ကြီးလာမတယ်ဥပမာအိမ်မထက်မှပြောတာဟုတ်လားကြဝိပဿနာနဲ့တွဲကြည့်တာငါလည်းမရှိဘူးငါချက်တော့လည်းမရှိဘူးဘာဖြစ်တာလဲအဲ့ဒါမြင်တာမလားသူတော်အောင်တို့မြင်နေမြင်သိတာမလားအဲ့ဒါအဲ့ရနိုးလာတဲ့အခါကျတော့ဘာဖြစ်သွားလဲပြက်သွားတာ ဟာပြတ်သွားတာပဲမြင်ပြီးတော့ပြတ်သွားတာပဲဟာပြန်ပြီးတရိယာတရိယာတရိယာနဲ့မှတ်ပလိုက်ပြီးရောမလားအဲ့လိုမဟုတ်ပဲနဲ့ငါအေးရင်လာပြီးတော့မအောင်မယ်နဲ့ဒီလေအတရားစကားမဝင်တော့ဖတ်ပြီးတော့အဲ့ဒါဘသူကနေဖြတ်လိုက်တာလေရောလို့တဲကာယဒိဋ္ဌိကငါလို့ထင်တာမလားတော့ငါငါခြေတော့ကြည့်လို့ထင်တာမလားငါလည်းမရှိဘူးငါခြေတော့လည်းမရှိဘူးဘာပဲရှိလဲရုပ်နဲ့နာပဲရှိရဲ့မြင်တာအစင်းဆိုတာရုပ်တရားတွေမလား အဲ့ဒါကိုကြောက်လန့်ပြီးတော့သိတာကနန္ဒီကဘာနဲ့ပါပါလိမ့်ယုံနဲ့နံပဲရှင်မပြောတာကတော့ဟုတ်တာပေါ့လွယ်တာပေါ့တကယ်မြင်တော့လည်းပဲတတ်နိုင်မလဲဘလူးမှလည်းလာကူညီတာမဟုတ်ဘူးဟာကိုယ့်ကကိုယ်အိမ်မက်မက်နဲ့ဘလူးကကူလို့ရမလဲဘလူးကလာကူလို့မရဘူးကိုယ်လာလုပ်တဲ့အခါကျခက်မယ်ဆိုတသက်တာဒိဋ္ဌိကကြမ်းပန်ပြီးတော့တရားနဲ့တွဲအောင်လုပ်တာမလားရောရောအဲနေရာတကမှာတက္ကာဒိဋ္ဌိရောက် ရတဲ့ရတဲ့တရားတွေမရရတဲ့ရတဲ့ကုသိုလ်တွေမရအမျိုးမျိုးလွဲတာသူ့ကြောင့်လွဲတာဒါကြောင့်မလို့တက္ကာရိတိကိုအရင်ပယ်ဖို့ဘလောက်ထိအရေးကြီးမြတ်စွာဘုရားဟောထားလဲယဝလန်စုထေဝိတာတော်ရီလိုယဝလည်းလန်မစုသေးပါဘူးဗျာခေါင်းလည်းမီးမလောင်သေးပါဘူးအဲ့ဒါတော့မှမလုပ်နိုင်ဘူးမလားအဲ့တော့ဗာလဲအရေးမကြီးဘူးလို့ထင်တယ်များသွားပြီဟုတ်တယ်မလားမြတ်စွာဘုရားကအရေးကြီးတယ်လို့ဟောထားတယ် တို့လူငါတွေကအရေးမကြီးဘူးလို့ထင်တယ်အဲ့ဒါဘယ်သူမှားလဲဘုရားမှားတယ်ဆိုတော့မိုးကြိုးပြစ်လိုက်မယ်ဘုရားတော့ဘယ်တော့မှမှားဘူးဥပ္ပကုပဲမှားမှာပဲမြတ်စွာဘုရားကကိုယ့်တည်းသိလို့ဟောထားတာဟုတ်တယ်မလားသတ္တဝိတ္တရွှေဉာဏ်တော်ကြီးနဲ့အကုန်လုံးကိုသိတော်မူမြင်တော်မူလို့ဘုရားဟောထားတာယဝလာစုတေကူပြီးတော်ထက်ဝိပဿနာတရားအားထုတ်ဖို့အရေးကြီးတယ်တက္ကာဒိဋ္ဌိပယ်ဖို့အရေးကြီးတယ်လို့ဘုရားထပ်ခါထပ်ခါဟောထားတယ် တို့လူငါတွေကဘုရားဟောပင်တယ်လို့ကြားတော့ကြားတာပဲဘီးမဆိုင်ဘူးဟာဒါပဲအရေးကြီးမယ်တပည့်အရေးကြီးတာတွေအများကြီးပဲအဲ့တော့ဘုရားစကားကိုလိုက်နာရောက်ပါမရောက်ပါဘူးတော်ကောင်းလို့ကိုယ့်အပြစ်ကိုမြင်တော်ကောင်းဖြစ်နိုင်တယ်နော်အဲသူသူငါငါအကုန်လုံးပေါ့ဟောတဲ့သူရောအကုန်လုံးကိုယ့်အပြစ်ကိုမြင်ဖို့ပြောတာဟာလားဘုရားမဟာကရုဏာတော်နဲ့ဟောထားတာပြောနေတိုင်းလျှောက်ပြီးတော့အယံတာရောစီးမကံမလျှောက်တော့တာမဟုတ်ဘူးဘုရား သေးသေးချာချာမှန်လို့သေးသေးချာချာအရေးကြီးလို့ဟောထားတာမလားမှန်ပါဘူးယမလန်သူတေဥမိလောင်နဲ့တက္ကာလိတိပယ်ဖို့အရေးကြီးတယ်လို့ဖရာထပ်ထပ်ဟောထားတယ်ဒါတတ္တဝါတွေကိုတဏှာလို့ဟောတာမလားမှန်ပါဗျာမြတ်စွာဘုရားအတွက်ကကိစ္စပြီးနေပြီနိဗ္ဗာန်သွားဖို့ပဲရှိတယ်ဘာမှပူရမလို့တို့အတွက်တဏှာလို့ဘုရားဟောထားတယ်အဲ့ဒါတို့ကဘုရားကိုယူသေးပါတယ်ဆိုပန်းလေးပါလေးတော့တင်တာပဲတတိလေးတွေပါလေးတွေအဲ့ဒါတင်တာပဲရှိတယ်တကယ်ယူသေးလေးစားရောက်ရဲ့ ဘုရားစကားမှနားမထောင်ပဲဗျဘယ်ယုံသေးလေးသားရောက်လဲဒါလေးတွေပါလေးတွေတင်လိုက်လို့ရှိရင်ဖြစ်တရားပေါ့စောစောမောမောလှလှပပနဲ့အထက်တန်းကြကြဖြစ်မယ်ဒါလောက်ပဲတွေ့တာနောက်ပိုင်းလာမဲ့ဒုက္ခတွေကိုမမြင်ဘူးဘုရားကနောက်ပိုင်းလာမဲ့ဒုက္ခတွေကိုမြင်လို့မင်းတက္ကာယဒိဋ္ဌိကိုပယ်နေအောင်မြန်မြန်လို့အခုကြည့်ပါလားအခုဒိဋ္ဌိကိုချဲ့ပြောလိုက်တော့မများဘူးလားတော်မှန်ပါပါ အမတမဆိုတော့ယုံနာမြင်ပြီးတာပဲအောင်းမိတယ်လောလောလေးအောင်းမိတယ်ယုံနာမြင်ယုံနဲ့ကအတိဩလာရိကတက္ကာဒိဋ္ဌိကိုပညာယုံမရှိသေးတယ်ဩလာရိကတက္ကာဒိဋ္ဌိဒုက္ခမတက္ကာဒိဋ္ဌိအတိဒုက္ခမတက္ကာဒိဋ္ဌိဒီလိုအစင်းစင်ပဲရမှာယုံနာကိုကြာကြာနာနာမြင်လို့ရှိရင်အတိဩလာရိကတက္ကာဒိဋ္ဌိအလွန်ကြမ်းတမ်းတဲ့တက္ကာဒိဋ္ဌိကိုတည်ငါပယ်နိုင်တယ် ပစ္စယပရိက္ခညာလို့ခေါ်တဲ့အကြောင်းကျိုးကိုသိတဲ့ဉာဏ်ရလို့ရှိရင်ဩလာရိကတက္ကာရိတိကိုပယ်နိုင်တယ်တဲ့ကျမ်းတမ်းတဲ့တက္ကာရိတိဖြစ်ချင်းပြက်ချင်းတွေမြင်လို့ရှိရင်ဒုက္ခမှနုညံ့တဲ့တက္ကာရိတိကိုပယ်နိုင်တယ်တဲ့အတိတ်ဒုက္ခမှကြတော့မညံ့ဖုန်ညာရမှပယ်နိုင်တယ်မညံ့ဖုန်ညာမရသေးလို့ရှိရင်သူတော်ကောင်းတွေနဲ့ပေါင်းသင်းလို့သူတော်ကောင်းတရားတွေနှလုံးသွင်းလို့ဩယုတ်တည်နိုင်နေပဲလို့မြင်နေတဲ့အခါတော့ခဏပယ်တယ် နောက်တိုင်းသမီးစီဝိုင်းတွေပြန်ပြီးအလုံးရှုပ်တာတော့ငါတွေသူတွေပြန်ဖြစ်မလာဘူးလားအဲအဲ့ဒါကြောင့်မလို့ပုရုဇဉ်ဟာစိတ်မချရဘူးတဲ့ဘုရားတကာကြောင်းတကာလည်းစိတ်မချရဘူးအဲ့ဒါယဟန်တန်ဃာတွေတော့မှကြည့်ပါလားမတန်းဖြစ်ရတာနဲ့ငကားဖြစ်ရတာနဲ့ပုရုဇဉ်ကဘလို့စိတ်ချရသေးလဲဘလို့မှစိတ်မချဘူးဘုရားအလောင်းနဲ့ပဲကြသေးတာပဲမလားဘုရားအလောင်းကပုရုဇဉ်မလားဒါပေမဲ့ဘုရားအလောင်းကြတာနဲ့ရိုးလူကြတော့မတူဘူး ရားအလောင်းကအများအတွက်အကြခံရတာအာဓမ္မမလွမ်းမိုးရေးအတွက်တတ္တမသူတော်ကောင်းတရားတွေလွှမ်းမိုးရေးအတွက်အာဓမ္မဆိုတာမိစ္ဆာဒိဋ္ဌိတွေပေါ့ဗျာအယူမားတွေလောကကြီးမှာလွှမ်းမိုးလို့ရှိရင်အယူမားတွေလွှမ်းမိုးသွားရင်တတ္တဝါတွေအပေကြဖို့မကြိမ့်သေးဘူးလားအဲအဲ့ဒီအတွက်မြတ်စွာဘုရားအလောင်းတော်ကအနိနာခံအပေကြရင်ကြပါလေဆိုပြီးတော့နေရာတကာတရားဟောလို့မရဘူးစစ်လိုက်တဲ့ခါလဲတိုက်ရတယ် အာဟုဆိုတွေလုံးတဲ့နဲ့အဲ့ဒါမလုံးချင်မနဲ့လည်းလုံးရတယ်။ဘာဖြစ်လို့လဲဆိုတော့တတ္တဝါအများအပေကြမှာဆိုလို့ခေါင်းဆောင်ကောင်းတွေကစကြဝဠာမင်းတွေဖြစ်တယ်ရှင်မင်းတွေဖြစ်တယ်ဖြစ်တဲ့အခါမှာမိစ္ဆာဒိဋ္ဌိတွေမလွှမ်းမိုးရေးအတွက်နေရာတကာမှာတရားဟောနေုံနဲ့ရပါမလားအဲအများကျတော့စစ်တိုက်တဲ့အခါတိုက်ရမိမိစီဝါဥစ္စာတွေတိုးတက်ဖို့မဟုတ်ဘူးဘုရားအလောင်းများကြတော့အာဓမ္မတွေမလွှမ်းမိုးရေးအတွက်တတ္တမသူတော်ကောင်းတရားတွေလွှမ်းမိုးရေးအတွက် မိမိကိုယ်ကိုအနစ်နာခံပြီးတော့အနစ်နာခံလို့အာဟုသူလောက်တာအနစ်နာခံရမရောက်ဘူးလားအဲအာဟုသူမှန်သိရတာနဲ့ဒါလို့ရင်အပေကြမယ်ဆိုတာသိတာပဲဘုရားတော်ကကိုယ်တော်မသိသေးတယ်သိရတာနဲ့အဲ့ဒါကိုလောက်ရတယ်ဘာဖြစ်လို့လဲဆိုတော့အများအပေကြမှာဆိုလို့ဥပမာရှင်းအောင်ပြောပါမယ်ဓမ္မဝေယဝိဇ္ဇပုဂ္ဂိုလ်တွေရှိတယ်အကုန်လုံးငါးပါးသီလမကဘူးရှင်ပါးသီလတွေထိန်းကြတယ်ခွေးယူဝင်လာပြီတဲ့ ယောဂီအမျိုးသမီးဆောင်တွေကိုခိုးယူဝင်လာအဲ့တော့မှကိုစောမျိုးဆန်အနိစ္စဒုက္ခသွားဟောလို့ရပါ့ဘယ်လိုလုပ်မှရမလဲဒါကပါဏာတိပါဒဆိုတာသိတာပဲပါဏာတိပါဒသူများတက်တိုင်ငရဲကြီးမယ်ဆိုတာမသိဘူးလားသိပါဘူးအဲ့ဒီခွေးကြီးမတတ်လို့ရှိရင်မျိုးသမီးတွေအကုန်လျှောက်ကြိုက်ကုန်ရင်ကဲ အကုန်လုံးဒုက္ခမရောက်ပြီဘူးလားဗျာအဲကိုအာဟုဆိုဖြစ်ဖြစ်စေသူများဒုက္ခမဖြစ်ပါစေနဲ့ဥပမာပြောတာနော်သတော်ဟုတ်လားအဲ့ဒီလိုဖရာအလောင်းများဟာဘဝဒီမှာအများကြီး950ဓမ္မပဒတော့အများအတွက်အဲ့ဒီလိုခါတည်းအနစ်နာခံရတယ်လေရှိတယ်တဲ့ဘုရားအလောင်းတွေကအမြဲတမ်းတောထွက်ခြင်းနဲ့ဆန္ဒရှိလောဘဒေါသမောဟအကင်းလို့တောဖို့တပြားစိတ်ငြိမ်ရတဲ့ဝိမထွက်၆ချက်လောင်းတရားလိုတော်ဒီတဲ့ဘယင်တွေဖြစ်နေပြီမဲ့လို့ ဒီထီးနှန်းကြီးကိုမက်မောလို့မဟုတ်ဘူးဖုံးကန်ရှိတဲ့ပုဂ္ဂိုလ်အုပ်ချုပ်မှတိုင်းပြည်ငြိမ်းချမ်းသာရမယ်တိုင်းပြည်ပြည်သားတွေဝါပြောမယ်ပြည့်ဝမယ်ချမ်းသာမယ်အဲ့ဒါသိလို့ခတဲ့ကြရင်တော့ထွက်ခြင်းရသားနဲ့အုပ်ချုပ်နေရတယ်နောက်အချိန်ပေးတော့မှမထွက်ရအများအကျိုးဆောင်ရတာကိုပြောတာဟုတ်လားတို့သူငါတွေအများအကျိုးတွေခဏလေးဆောင်ရတာတော့မှမနှဲလို့ရတယ်မလားတို့မြတ်စွာဘုရားအလောင်းဟာဘယ်လောက်ထိဆောင်ခဲ့လေးပြင်ရှင်နဲ့ကဘာတသိန်းဆောင်ခဲ့တယ် ။ဒါဒိဋ္ဌသဘောကိုပယ်ဖို့အတွက်မသိမသိနှလုံးသွင်းလို့ရှိရင်တော်တော်လို့အတ္တဒိဋ္ဌိဖြစ်တယ်။တင့်တင့်မှန်ကန်စွာနှလုံးသွင်းလို့ရှိရင်ဒိဋ္ဌိတွေပြုတ်တယ်။တင့်တင့်မှန်ကန်စွာဘယ်လိုနှလုံးသွင်းမလဲမနေ့ကပြောခဲ့တယ်။ဤတရားကဒုက္ခဤဒါတို့မှတ်မိတယ်မလား။နောက်ပြီးတော့ဤတရားကဒုက္ခဖြစ်ကြောင်းဒီဤတရားကဒုက္ခချုပ်ရာဤဤတရားကဒုက္ခချုပ်ရာချုပ်ကြောင်းအကျင့်ဒီ ဒါလို့နှလုံးသွင်းတာမှန်ဘူးလားမှန်ပါဗျာအဲ့ဒါကိုနှလုံးသွင်းပါတဲ့တို့တို့ဒီတရားကဒုက္ခအတိဆိုတော့ယုံနာနေပါဘူးလားဗျာမှန်ပါဗျာအဲယုံနာနေယုံနာနမသင်္ခါရတရားတွေအနိစ္စတရားဒုက္ခတရားအနတ္တတရားဒုက္ခသစ္စာအဓိကဒုက္ခသစ္စာကိုဘယ်မှနှလုံးသွင်းရမလဲအဓိကအဓိကဩယုတ်တယ်နဲ့နေရထားတာအကုန်လုံးဒုက္ခသစ္စာတွေပဲအဲ့တော့ငါတွေသူတွေယောက်ျားတွေမိန်းမတွေအတ္တတွေအသက်တွေလိပ်ပြာကောင်တွေပါသေးရဲ့ အဲအဲ့လိုနှလုံးသွင်းပါတဲ့ခုနကတော့ငါဖြစ်ခဲ့သလားငါမဖြစ်ခဲ့ဘူးလားငါဘသူဖြစ်တယ်လဲဘလို့ချင်းအဖြစ်ဖြစ်တယ်အဲ့ဒါတွေကိုနှလုံးမသွင်းပါနဲ့တဲ့နှလုံးမသွင်းသင့်တာတွေကိုနှလုံးမသွင်းသင့်တာရဲ့နှလုံးသွင်းသင့်တာရဲ့နှစ်ပိုင်းတော့တော်အဲ့ဒါကျေးဇူးတော်ရှင်ဘုရားဆရာတော်ဘုရားကြီးကတော့ခတ်တူလိုဟောတာတွေးမဲ့တွေးရင်ခန္ဓာကိုယ်ကြီးဒုက္ခရောက်နေတာတွေးပါကွာဟောဆရာတော်ကြီးတွေကကျေးဇူးရှင်တွေကြီးပဲ ဆရာတော်ကြီးတွေဟောတာမကောင်းဘူးလားတော်အဲတွေးမဲ့တွေးရင်ခန္ဓာကိုယ်ကြီးဒုက္ခရောက်နေတာတွေးပါဒီခန္ဓာကိုယ်ကြီးအများနဲ့နှိမ့်ဆက်မနေဘူးလားတော်နှိမ့်ဆက်နေပါဘူးဒါနှလုံးသွင်းမှန်တာကိုသွားဖို့နော်တော်တွေးမဲ့တွေးရင်ခန္ဓာကိုယ်ကြီးဒုက္ခရောက်နေတာတွေးပါတဲ့ခန္ဓာကိုယ်ကြီးဒုက္ခရောက်နေတာကိုလည်းနှလုံးသွင်းရဟုတ်ဒီဘဝအစဘာနဲ့စားရပါလဲဇာတိနဲ့စားရ ဓာတိနဲ့စားတယ်လို့ဒုက္ခမရောက်ဘူးလားရောက်ပါရဲ့ဗျာဟောနောက်ကြတော့အိုးလာတယ်ဖြည်းဖြည်းနဲ့ဇာတိကနေစရာအိုးလာတယ်လည်းဒုက္ခမရောက်ဘူးလားရောက်ပါရဲ့ဗျာနောက်အိယာပြန်ကဖြစ်တော့လည်းဒုက္ခမရောက်ဘူးလားရောက်ပါရဲ့ဗျာနောက်သေးတော့လည်းဒုက္ခမရောက်ဘူးလားရောက်ပါရဲ့ဗျာဟောအစမှလည်းဒုက္ခအလယ်မှလည်းဒုက္ခအဆုံးမှလည်းဒုက္ခဒုက္ခအကြီးပဲတော်ကောင်းဝိပဿနာယောဂီတွေနှလုံးသွင်းရမှာနော်နောက်ဒီကြားထဲမှာအလယ်မှာမချစ်ခင်မနစ်သက်တဲ့သူနဲ့ပေါင်းသင်းရတဲ့ဒုက္ခ ချစ်ခင်နဲ့တဲ့သူနဲ့ကိုယ်ကွင်းရတဲ့ဒုက္ခအလိုရှိတာတွေမရတဲ့ဒုက္ခဟောအဲဒီဒုက္ခတွေလည်းမတွေ့ရဘူးလားမတွေ့ပါဘူးဒါကသင်္ခါရဒုက္ခတော့မဟုတ်သေးဘူးတော့သင်္ခါရဒုက္ခစီကိုရောက်အောင်သူအထောက်အကူပေးတဲ့ဒုက္ခတွေဒုက္ခသစ္စာအစစ်ကတော့သင်္ခါရဒုက္ခမှာဒုက္ခသစ္စာအစစ်သို့တော်လည်းပဲမြတ်စွာဘုရားကအများလက်ခံထားတဲ့ဒုက္ခကိုလည်းမပယ်ဘူးအများသိထားတာကိုလည်းမပယ်ဘူး ဓမ္မသာလင်းဇောင်းနှန်းလေကတက်တဲ့ကဲ့ဇောင်းနှန်းလေကတက်တော့သူတော်အောင်အခြေခံအစတက်ရတယ်မလားအဲအမတန်လေးနဲ့တဲ့တရားတွေအမတန်တိမ်မွေ့နဲ့ရှိုင်းတဲ့တရားတွေကိုတန့်ဟောလို့မရဘူးထင်လွယ်မြင်လွယ်တာကစဟောရဒီမှာဆရာမတွေလည်းပါရင်ပါဆရာတွေလည်းပါရင်ပါလွယ်တာအစသင်ရတာမလားတော်လွယ်ရမှခက်ရတော့ဇာတင်တဲ့အခါမှာလေအဲ့ဒီလိုပဲ မြတ်စွာဘုရားကအတုမရှိဆရာတထာတေဝမနုဿံအဲ့တော့လွယ်ရကနေခက်ရအောင်သွားဇာတိလူတိုင်းသိနေကြတာပဲဒီလောက်ကြီးအထူးဟောတရားမလို့ပရိသတ်နေနေရတဲ့ဒုက္ခအဝရတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခမချစ်ခင်မနစ်တဲ့သူတွေပေါင်းသိရတဲ့ဒုက္ခချစ်ခင်နှစ်တဲ့သူတွေကိုယ်ကွင်းရတဲ့ဒုက္ခအလိုရှိတာတွေမရတဲ့ဒုက္ခဒါလူမျိုးမျိုးဘာသာမျိုးပြောလိုက်ရင်ထိုက်ရောက်သိတာအကြီးပဲအကုန်လုံး အဲ့ဒီသိတာတွေကို အရင်ဆုံးမြင်အောင်ပြပြီးတော့မှတာမန်လူတွေမသိနိုင်တဲ့ဒုက္ခကသင်္ခါရဒုက္ခတန်ခိတ်ကိနပင်စုပါဒနဲ့ခန္ဓာဒုက္ခဆိုဥပါဒဏ်တို့ရဲ့အာရုံဖြစ်သောခန္ဓာ၅ပါးယုံနာ၅ပါးတို့ဟာဒုက္ခသစ္စာပဲတဲ့အဲ့ဒါကြတော့နာရကျင်နာကြိုက်တာခဲတာချစ်ခင်တဲ့သူနဲ့ကိုယ်ကွန်းတာတို့မချစ်ခင်တဲ့သူနဲ့ပေါင်းသိရတော့အဲ့ဒါတွေမဟုတ်တော့ရုပ်တင်တဲ့နေဖြစ်ပြနေတယ်မလားတို့အောင်တို့အောင်တို့အခုဖောင်းတဲ့ပိန်နဲ့မှတ်တယ်ထိုင်နေထိတယ်မှတ်တယ်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 ဟောင်းနဲ့ပိန်နဲ့မှတ်တယ်ထိုင်နဲ့ထိတယ်မှတ်တယ်တော့လို့အာယုန်နဲ့မှတ်စိတ်တဲ့လို့ရှိရင်ထိုင်နေလို့မှတ်လိုက်ရင်တောင်းတဲ့သဘောလေးထိတယ်လို့မှတ်လိုက်ရင်မာတဲ့သဘောပြောတဲ့သဘောလေးထိုင်နေထိတယ်မှာထိုင်တာကိုမသိဘူးလားထိတဲ့နေရာလေးကိုမှတ်တိုင်းမှတ်တိုင်းစူးစိုက်ရင်မသိနိုင်ဘူးလားစူးစူးဆိုင်ဆိုင်စိတ်စိတ်ကလေးစိတ်စိတ်ဆဆစိတ်စိတ်ကလေးချိန်သားကြိုက်ဟလာစိတ်အားဆိုင်ချိန်သားကြိုက် စိတ်အားလည်းဆက်ရချိန်သားလည်းတက်အောင်လုပ်ရတယ်စူးစိုက်တော့မှအရှုခံရဲ့သဘောကိုသိကြာတော့နားလာတယ်ကျင်းလာတယ်ကြိတ်လာတယ်ခဲတယ်ဒါအကျမ်းသာဒုက္ခတွေကျမ်းသာဒုက္ခတွေဆိုတာတာမန်လူလည်းသိတယ်ဒါပေမဲ့အဲ့ဒီကနေစသွားရတာပေါ့အကျမ်းသာဒုက္ခမဟုတ်ဘူးနူးညံ့တဲ့ဒုက္ခကိုသိရမှာမှတ်လိုက်တိုင်းမှတ်လိုက်တိုင်းမှတ်လိုက်တိုင်းမှတ်လိုက်တိုင်းထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်တော်တော်လို့ပြောင်းမနေဘူးလားပြောင်းနေပါဘူး ဘလူတွေပြောင်းနေတာလဲလို့မေးရင်အေးယုံနံနေစာလူပြောတော့ယုံနံနေမြန်မာလူပြောတော့သဘောတရားတွေမှတ်တဲ့သဘောလေးရဲ့မာတဲ့သဘောလေးရဲ့မှတ်တဲ့သဘောလေးရဲ့ပြောတဲ့သဘောလေးတစ်ခုပြီးတစ်ခုထိုင်းနေဆိုတဏှာကြီးလုံးလုံးဒီနေရာဒီနေရာပဲဒါပဲအမောင်းမိနေတစ်ခုချင်းတစ်ခုချင်းပြောင်းနေနော်သတော်ပြောင်းလို့ပိုးနာလာတာပေါ့မပြောင်းတာမပြောင်းလဲရင်စထိုင်တယ်လို့ပဲနေမှာပေါ့ နိုင်ဘယ်လောက်ဆိုပြောင်းလာပြီနားကျင်ကြိုက်ခဲလာပြီတပြောင်းလာတာမလားမနာရာကနေနားလာတယ်မကြိုက်ရာကနေကြိုက်လာမကြိုက်ရာကနေကြိုက်လာတော့ပြောင်းလာတာမဟုတ်ဘူးလားပြောင်းတာကအနိစ္စမခံနိုင်အောင်နားကျင်လာတာကဒုက္ခအခုချိန်မှာအကျမ်းသားပြောနေတာနော်တော်မနာပါနဲ့မကြိုက်ပါနဲ့လို့တားမရတာကဟောရသော်ဗျာဟောတာတွေအကုန်လုံးမှန်ဘူးလားဗျာမှန်ပါ အနတ္တကတော့သိမ့်ဖန်တာပဲရောယူရောယူမှတ်နေခြင်းကိုပဲမလုတ်ချင်မနဲ့ဆက်ဆက်လှုပ်တာလည်းရှိသေးတယ်မငိုက်ချင်မနဲ့ငိုက်တာလည်းရှိသေးတယ်ဟုတ်လားစိတ်မကူးချင်ဘူးဒီတရားပဲမှတ်ချင်တယ်ဒီတရားနဲ့ကလေးရတော့လေးကိုကြိုးစားမှတ်ရတာမကူးပါနဲ့ဆိုရရလားတော်မရရင်လည်းမှတ်ပြတော့တော်ကဲမရမဲ့သူတော့မထူးပါဘူးဆိုပြီးတော့အဲ့လိုတော့မလုံးနဲ့နော်လောစိတ်ကူးစရာတွေကအများကြီးပဲ အဲကိုကကူတက်တက်ကူးတာတော့မဟုတ်ဘူးသူ့ဘသူကိုတောက်လျှောက်ဝဲနေတာတွေမရှိဘူးလားရှိပါတယ်မိမိကမဝင်ခဲ့ခြင်းမို့သူကဝင်တယ်အဲ့တော့အစိုးရဟုတ်လားအစိုးမရဟုတ်လားအစိုးရပါဘူးအနိစ္စလည်းမှန်ရတာအရင်ပဲဒုက္ခလည်းမှန်ဘူးလားဗျာမှန်ပါဗျာအနတ္တလည်းမှန်ဘူးလားအယံမှန်တာပဲမြတ်စွာဘုရားဟောတာအမှန်တရားတွေကိုသိနေရမှန်တရားတွေကိုသိတယ်ယောဂီတို့ အဲ့ဒါအမှန်ဆုံးဖြစ်တဲ့និရောဓသစ္စာကိုရောက်တော့မယ်အဲ့ဒါအခြေခံပဲဒါဘာဖြစ်လို့ဒီနိဗ္ဗာန်ကိုတို့မရောက်သလဲဆိုတော့အဲ့အမှန်တွေကိုမသိလို့အဲ့ဒါထေရဝါဒရဲ့ညွှန်ကြားချက်ဟာအဓိကယထာဘုဒ္ဓဉာဏ်ရဖို့ဟုတ်တိုင်းမှန်စွာသိဖို့ဟုတ်တိုင်းမှန်စွာအခုယောဂီတို့ထိုက်လျောက်သိနေပြီယောက်ျားတွေမိန်းမတွေမဟုတ်ဘူးဟေ့သဘောတရားတွေပဲတရားလဲနာရတယ်အာထုတ်တော်လဲသိဟိုတရားနာရညာတပရိညာပေါ့ဗျာ ကိုတပ်ပါတဝတုတ်ကိုရှင်းပြနေတယ်ရုပ်တည်နေနေပဲယောက်ျားမိန်းမပုဂ္ဂိုလ်တ attva မဟုတ်ဘူးအတ္တကောင်တက်ကောင်လိပ်ပြကောင်မဟုတ်ဘူးဟောက်ပြန်တဲ့သဘောနဲ့သိတဲ့သဘောဖောက်ပြန်တဲ့သဘောနဲ့သိတဲ့သဘောဒါပဲရှိတယ်ဒါတရားနာလို့သိတာဒါလည်းအမှန်သိတာပဲဟုတ်လားတရားရှုမှတ်တဲ့အခါကျတော့လည်းသဘောတရားလေးတွေမတွေ့ဘူးလားနာတာလေးတွေကျင်တာလေးတွေကြိုက်တာလေးတွေလှုပ်တာလေးတွေမာတာလေးတွေပြော့တာလေးတွေယောဂီတို့တောက်လျှောက်မှတ်နေတာပဲသင်္နေရှားရှားတွေ့တဲ့ခါလည်းတွေ့တယ်ပေါ့ဗျာ မှတ်ရုံမှမှတ်နေရတယ်သေချာမတွေ့တာလဲမတွေ့တဲ့ခါလဲမတွေ့ဘူးပေါ့အဲ့ဒါကိုကျေးဇူးတော်ရှင်ဝေဘူးဆရာတော်ဘုရားကြီးကမိတ်ရှိတာတရားအထုဝါဒဘာမှလည်းမတွေ့ပါဘူးဘာမှလည်းမဖြစ်ပါဘူးအဲ့ဒီလိုသဘောမထားပါနဲ့ဒီလိုမျိုးဟာသာသနာအတွင်းမှာမှလှုပ်ခွင့်ရတယ်မထင်ရှားရာကနေထင်ရှားလာလိမ့်သူတော်ကောင်းတို့အစကစာသင်တဲ့အခါမှာတခါတည်းတန့်ပြီးတော့အမှန်တန်ကြွန့်ကျင်ရလား မကျွမ်းမကျင်ကနေတဖြည်းဖြည်းတဖြည်းဖြည်းတင်ပါများတော့ကျွမ်းကျင်မသွားဘူးလားဗျာအဲ့ဒီလိုပဲသူတော်ဥပမာဥပမေယပြောတာအဲ့ဒီလိုပဲတော်တို့ထိုင်မှတ်နေထိုင်နေထိတယ်ထိုင်နေထိတယ်မှတ်တာမှတ်နေရတဲ့ပြောတဲ့ဟာရုပ်တည်နေနေလဲပြောတယ်အနိစ္စဒုက္ခအနတ္တတွေလဲပြောတယ်ငါဘာမှလည်းမမြင်ဘူးထိုင်နေထိတယ်ဟိုမနေ့လုံးမှနေရတယ်စိတ်ကူးရနာတွေကဝင်းဝင်လာလိုက်တော့ကြဖြုတ်ချင်လိုက်မှတ်တာမှတ်နေရတယ် အာနာပါနရှူပလိုက်ခြင်းသလိုလိုပရိစိတ်လိုက်ခြင်းသလိုလိုတခုခုလှုပ်ပလိုက်ခြင်းတယ်ဘာမှမထူးကြဘူးထင်တယ်ယောဂီတို့အာမငယ်ပါနဲ့ဒီဥစ္စာထူးကြမဲ့တရားမြတ်စွာဘုရားရဲ့တရားစိတ်ကူးရင်တရားမဟုတ်တကယ်လို့တကယ်ထူးကြတယ်ဒါပေမဲ့အချိန်တော့ပေးရတာပေါ့ဘယ်တော့အောင်လို့ပွဲရဖို့အတွက်အနည်းဆုံး၄နှစ်တင်ရတယ်မလားဟုတ်လားဒီနှစ်ပွဲတွေဆိုတော့အများကြီးတင်ရတယ်6နှစ်တို့9နှစ်တို့ဒုက္ခနဲ့တူအဲ့ဒီလိုပဲအချိန်ပေးရသလိုမြတ်စွာဘုရားရဲ့တရားတော်လည်း သိမြင်လာဖို့အတွက်အချိန်ပေးရတယ်တခါတည်းတန့်ပြီးတော့ဘုံတိုင်းရတော့မရဘူးဆိုတော့ဟုတ်လားဘာလို့ဆိုတော့ယောဂီတို့ကအပြင်လောကမှာလုပ်နေတဲ့အခါကျတော့အလုတ်ကင်နေရများတော့စိတ်ကူးတွေစဉ်းစားတွေဟလာလုတ်ကင်တွေလုပ်ငန်းတွေပြောတရားဆိုတရားစိတ်ကူးတာတွေကမများဘူးလားမများပါဘူးခင်ဗျာကိုဒါတိသမီးတွေအတွက်စိတ်ကူးတာတမျိုးကြီးကိုမောင်နှမတွေစိတ်ကူးတာတို့အလုတ်ကင်ရတမျိုးအနားယူလိုက်တော့မှအဲ့ဒါတွေကပေါ်မလာဘူးလား အလုံးလုံးတုံးကတော့တိတ်မပေါ်ဘူးဟုတ်တယ်မလားလုံးလုံးအချိန်မီတော့အချိန်မီပြန်ဟုတ်ခုနားလိုက်တဲ့အခါကျတော့မှမထိုင်ပြီးစဉ်းစားဖို့အချိန်ပေးသလိုဖြစ်အဲ့ဒါကိုသူတော်ကောင်းတို့အလိုမလိုက်နဲ့နော်သူတော်ကောင်းတို့အလိုမလိုက်နဲ့အလိုမလိုက်နဲ့အလိုလိုက်လို့ရှိရင်ဘယ်လိုဖြစ်သွားတတ်လဲဆိုတော့တရားဤသွားတတ်တယ်တရားဤသွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တရားရဖို့မလိုတရားဤတယ်ဆိုတာငါလုံနေတာပါပဲကွာငါခဏခဏစဉ်းစားနေဝင်နေတာပဲ ဘလို့မှလည်းမနေပါဘူးတရားကိုအထင်သေးတယ်ကိုယ်စိတ်ကူးတာတွေကိုမှတ်မှတ်ဖဲနဲ့သေချာမကြိုးစားပဲနဲ့ဝင်တော့ဝင်တယ်သူကတရားနဲ့တော့ဝင်တယ်ပညာဖြစ်အောင်မကြိုးစားဘူးအဲ့တော့ဘလို့ဖြစ်သွားလဲဆိုတော့ငါခဏခဏဝင်နေတာပဲကွာဘာမှလည်းမထူးပါဘူးအဲ့တော့ကိုယ့်ကိုယ်တော်မှကိုသိမ့်မကြည်ညိုတော့ထဝင်လဲဒီတိုင်းပဲနေမှာပါပဲနာကျင်ကြိုက်ခဲပြီးပြန်လာတော့ပြီးရောတာပဲအဲ့လိုပဲထင်သွားတတ်တယ်အဲ့လိုမဟုတ်ဘူးနော်သူတော်အောင် သူတော်ကောင်းတို့ရသလောက်ရက်ကလေးမှာတရရနဲ့ရချီတိမိမိဖြစ်အောင်တရားတော်လောဘမကြီးနဲ့ပြောတဲ့လမ်းတဲ့အတိုင်းပေါ်ရပေါ်ရကိုတတိနဲ့စူးဆိုင်ဆိုင်မှတ်ပေးစိတ်ကူးပြီးတော့သိတာကစာရီပါရီဖတ်ပြီးစိတ်ကူးသိတာကဖြက်လန်းရောရည်အများကြီးတထိုင်နေနဲ့ကိုတစ္ဆာလေးပါးရောမက်ရောဖို့ရောအကုန်လုံးရှောက်စဉ်းစားလိုက်အများကြီးသိလို့ရတယ်အဲ့ဒါကခဏပဲပြေသွားရောဘာဝနာမရဉဏ်ပွားများရင်းနဲ့သိတဲ့အတိဖြစ်ဖို့ဆိုတာ ပြောတဲ့အတိုင်းရိုးရိုးသေးသေးရှုမှတ်ရပေါ်ရပေါ်ရပေါ်ရပေါ်ရအောင်ထူးခြားသည်ဖြစ်စေမထူးခြားသည်ဖြစ်စေမှတ်ခြင်းသည်ဖြစ်စေမမှတ်ခြင်းသည်ဖြစ်စေအဲကောင်းသည်ဖြစ်စေပြင်းသည်ဖြစ်စေရိုးရိုးဇွဲနဲ့စိတ်ရှည်ဇွဲတန်တဲကြီးခံဆိုတာပြုရန်သာသနာဆိုတာဇွဲနဲ့အဲ့ဒါမအားကိုကြမသွားသေးနဲ့မတိုးတဲ့နေကြမသွားသေးနဲ့မှတ်ပေးမင်းမင်းနဲ့လောက်ကြတော့မထင်မှဖဲနဲ့တခါတည်းမှတ်လို့ကောင်းလာလိမ့်မယ်တော် မှားရတာတခါတည်းစိတ်ထဲမှာတခါတည်းအရသာရှိတယ်ဓမ္မရတနေရာတကာမှာအရသာရှိတယ်ဒါစာပေသမားတွေကတော့သိတယ်ဘယ်ဟာဖြစ်ဖြစ်ဥမာတော်ကောင်းတို့မှလက္ခဏာလုပ်တယ်လက္ခဏာနဲ့ပတ်သက်တဲ့အရသာရှိကြပဲသူကလည်းကိုယ်ပိုင်လုပ်ငန်းလည်းကိုယ်ပိုင်လုပ်ငန်းအရသာရှိကြပကြီးသမားလည်းပကြီးနဲ့အရသာစာရေးတယ်ဆိုရင်စာရေးနဲ့အရသာသူ့အရသာနဲ့သူမရှိဘူးလားရှိပါဘူးကိုကမသိလို့လားကိုကမယူတတ်လို့သူ့အရသာနဲ့သူရှိတာအဲ့ဒီပဲ အဲ့ဒီလိုပဲတရားအရသာသူများတဲ့နေရာတကအားလုံးနဲ့ပေါင်းတယ်ဓမ္မရတော်ဇိနာတိဆိုရတာတွေထဲမှာတရားအရသာအကောင်းဆုံးဘာဖြစ်လို့တရားအရသာကောင်းလဲဆိုပိဋိပတ်တိကြောင့်အဓိကကောင်းတာမဟုတ်ဘူးပိဋိပတ်တိကသမထလုပ်လဲရတာပဲအမှန်တရားကို သိလို့ဒါကြောင့်ပါလေအမှန်တရားကိုသိလို့ပါဗျာတသံတရားလုံးကဦးဇင်းတို့သူတော်ကောင်းတို့ကအမှန်တရားမသိခဲ့ဘူးရုပ်တည်ဉာဏ်တွေအကြောင်းတွေကြိုးတွေမသိခဲ့ဘူး အခုသိလာတဲ့အမှန်တရားဩယောက်ျားတွေမိန်းမတွေမဟုတ်ဘူးတယောက်ဒီကလားတွေဆိုတာအပြောပဲတကယ်တရားရုပ်တည်နံနေပဲလို့အမှန်တရားကိုသိတဲ့အခါကျတော့အမတန်အရသာရှိတော်ကောင်းတို့မသိတဲ့စကားလုံးလေးတွေမြန်မာပဲဖြစ်ဖြစ်အင်္ဂလိပ်ပဲဖြစ်ဖြစ်ကိုသိကျင်နေတယ်ဒါပေမဲ့မသိဘူးဟောသိတဲ့သူကပြောပြလိုက်ရင်အရသာမရှိဘူးလားဗျာရှိပါတယ်အဲဒါကလောကီလောကီအဲဒီလိုပဲတော်ကောင်းတို့တရားမှလည်းပဲ တသက်လုံးပိုထင်းလာတာကယောက်ျားတွေမိန်းမတွေပုဂ္ဂိုလ်တ attva တွေလိုပဲထင်းလာလူတွေနဲ့တွေသူကလည်းသူတော့ပြညာနဲ့မဟုတ်တာပဲဒါပဲနဲ့အနှစ်သာရတကယ်အမှန်တရားကိုမသိခဲ့ဘူးအခုတရားအထုတ်ရင်းနဲ့ဩသဘောတရားတွေပဲယောက်ျားတွေလည်းမဟုတ်မိန်းမတွေလည်းမဟုတ်သဘောတရားတွေအဲ့သဘောတရားဒလဒကြီးပြောင်းနေတယ်ရောရွထိုက်လျောက်သိနေပြီနော်ဒလဒကြီးပြောင်းနေလို့မသိဘူးလားအဲမသိခင်လည်းအာယုံဆိုင်တာမသိတဲ့သူများ မှတ်နေတာတောက်လျှောက်ပြောင်းမနေဘူးလားသူတော်ထိုင်ရန်နေထပြောင်းသွားတာပဲအကျမ်းသားကိုအရင်ပြောတာဟုတ်လားထိုင်ရန်နေကဈဉ္ညာဆက်လျှောက်မပြောင်းဘူးလားဗျာပြောင်းတယ်ပယ်လန်းနဲ့ညာလန်းနဲ့ကြွတယ်လန်းနဲ့ချတယ်ပြောင်းနောက်တစ်ခါမတည့်ရဟောပြောင်းသွားတယ်တော့ပြန်ထိုင်ဟိုဘက်လှည့်လိုက်တဘက်လှည့်လိုက်ကဲတနေ့လုံးမှာမှတ်စရာတွေအများဘူးလားဗျာမှတ်စရာတွေများသလိုမှတ်တာပြောင်းပြောင်းမှမရဘူးလား ရှုတွေကအာယုံကလည်းပြောင်းနေတယ်ရှုတိစိတ်ကလည်းပဲပြောင်းတယ်လိုက်ပြောင်းတယ်ပတောက်ချောက်အဲ့လိုပြောင်းနေတယ်ဆိုတော့ပြောင်းနေဆိုတော့မြဲလို့လားမမြဲလို့လားမမြဲတဲ့သဘောတည်းတဲ့ခန္ဓာကိုယ်မှာလည်းယောဂီတို့မှတ်လေခုထိုင်လို့ကောင်းတော့ကျနားကျင်ကြိုက်ခဲလိုက်ဟောတော့ကျပြန်ကောင်းသွားပြန်ပြီပြောင်းမနေဘူးလားဆိုတော့အောင်တော့အဲမျိုးမျိုးပြောင်းနေတယ်အဲ့ပြောင်းတဲ့သဘောလေးတွေလည်းပဲအခိုက်အလျောက်သိလာတယ်နှိမ့်ဆက်တဲ့သဘောတွေကတော့ပိုသိတာပေါ့ဗျာနားကျင်ကြိုက်ခဲနေ ဝေဒနာရှုနည်းမှန်နည်းတွေပြောအောင်နားပြင်ကြိုက်ခဲနေတယ်လေယောဂီတို့မှတ်ရဘူးလားမနေ့တော့ဟိုနေ့တော့ပြောခဲ့တယ်ဝေဒနာကိုရှုမှတ်နေတဲ့ပုဂ္ဂိုလ်ကဘာရတာလဲနိဗ္ဗာန်တကားကိုဖွင့်တဲ့တော့တော့ဘူးကြပြီယောဂီတို့ခန်းနဲ့ဝင်လို့ရတော့မယ်တော့ရနေပြီတော့ရနေပြီဖွင့်ရတော့မယ်တော်အောင်ဖွင့်ရတော့မယ်ဆက်ပြီးရှုမှတ်ပေါ့ဗျာဟုတ်တယ်မလားနိဗ္ဗာန်တကားဖွင့်တဲ့တော့တဲ့ ဝေဒနာကိုရှုမှတ်နေတော့ဝေဒနာရဲ့သဘောတရားထင်ရှားတယ်နားကျင်ကြိုက်ခဲ့အဲ့ထင်ထင်ရှားရှားကိုမှတ်နိုင်မှနောက်ကျနူးညံ့သိမ်မွေ့တာကြာမှတ်နိုင်တယ်ထင်ထင်ရှားရှားကိုတော့မှခြေထောက်ကြီးကနားနေတယ်ဥမာပြောတာနားကျင်ကြိုက်ခဲ့အဲ့ဒါဒီလောက်ကြီးနားနေတာတော့မှဗျာဒီကိုမမှတ်ဖဲနဲ့စိတ်ကူးနာရှိသေးတယ်စိတ်ကူးကလည်းတော်တော်ခက်တာနော်ရောနားမှတမတော်တော်နားနေတာအဲ့နားတာကိုဘေးဖယ်ပြီးတော့စိတ်ကူးနေကြလားအဲ့ဒါရောတို့အကျမ်းသားတဲ့ကွာ မှတ်နိုင်မှအလတ်စားတို့အနုစားတို့ဆက်သွားအောင်မှာဟုတ်တယ်မလားအဲနည်းနည်းနားလာရင်ပြင်ပလိုက်ပြင်ပလိုက်ပြီးတော့တေချာတိုင်းကြီးမခံဘူးတိုင်းကြီးမခံတော့ခန္ဓာရဲ့သဘောဝေဒနာရဲ့သဘောမသိတော့ခန္ဓာရဲ့သဘောဆိုတာခုနနာကျင်ကြိုက်ခဲနေတာခန္ဓာသဘောမလားပိလနာထောတယ်အမြဲတမ်းနှိမ့်ဆက်နေတယ်ခန္ဓာကြီးကမနှိမ့်ဆက်ဘူးလားတော်ဘူးလားအဲ့ဒါနှိမ့်ဆက်တာတစ်မျိုးရေတောက်ချင်တာကတစ်မျိုးနာတာကတစ်မျိုးဟာအမျိုးမျိုးနှိမ့်ဆက်တယ် အဲ့နှိမ့်ဆက်တဲ့သဘောကိုသိတော့အမှန်တရားသိရမရောက်ဘူးလားရောက်ပါပါအဲဒုက္ခသဘောသိတာပဲအဲ့အမှန်တရားတွေဟိုတော့မသိကြရဘူးအခုသိတယ်ဟိုတော့စာဝတ်နေမပြေလည်မှကျမ်းမာရေးမကောင်းမှဩဒါဒုက္ခအောင်အခုကျတော့ကျမ်းမာရေးဘလောက်ကောင်းကောင်းစီးပွားရေးတွေဘလောက်ပဲအဆင်ပြေပြေခန္ဓာကိုယ်ကြီးကမနှိမ့်ဆက်ဘူးလားအဲနှိမ့်ဆက်တာသိတော့အမှန်တရားသိတယ်အမှန်တရားသိတာသစ္စာဉာဏ်ပဲတော့ခန္ဓာရဲ့နှိမ့်ဆက်တဲ့ကိစ္စတွေသိတာကိစ္စဉာဏ် ရုပ်တည်နံနေဖောက်ပြန်နေတဲ့သဘောတရားတွေပဲယောက်ျားတွေမိန်းမတွေမဟုတ်ဘူးဆိုတော့မှန်တရားမသိဘူးလားအဲအဲ့တော့သဘောတရားတွေပဲလို့သိတာသစ္စာညာဟာဒီယုတ်ဉာဏ်တွေကဘာလို့လဲသူ့သဘောကနှိမ့်ဆက်တဲ့သဘောသူ့ကိစ္စနှိမ့်ဆက်တဲ့ကိစ္စလူတော်အောင်လို့ရတယ်လေခေါင်းခါခြေလက်ပြညာလို့ပြောတော့ခန္ဓာကြီးမလားတော်အောင်အဲ့ဒီခေါင်းခါခြေလက်တွေကမနှိမ့်ဆက်ဘူးလားဗျာနှိမ့်ဆက်တာသူ့အလုပ်သူ့ကိစ္စသူကနှိမ့်ဆက်မှာပဲ ဒီခန္ဓာရထားတာနှိမ့်ဆက်ဖို့နှိမ့်ဆက်ခံဖို့ရထားတာအဲ့တော့ယောဂီတို့ကတရားမရှိမှမတော့သူ့အလုပ်ကိုမသိဘူးအခုတော့သိပြီခြေထောက်ရှိတော့ခြေထောက်ကလည်းနှိမ့်ဆက်လက်ရှိတော့လက်ကလည်းနှိမ့်ဆက်ပညာလို့ပြောတာနော်ဆိုတော့ခြေထောက်လက်တရားဘာပြောတာလဲယုတ်တရားတွေယုတ်ရှိတော့ယုတ်ကနှိမ့်ဆက်တယ်လေဆိုတော့ယုတ်ကနှိမ့်ဆက်တော့နာငါလည်းမခံစားရဘူးလားခံစားတော့သူလည်းဒုက္ခမရောက်ဘူးလားအဲယုတ်လည်းဒုက္ခသစ္စာပဲနာလည်းဒုက္ခသစ္စာ အဲ့ဒါကိုသိတာကမက္ကသစ္စာတဲ့ဒုဋ္ဌိနံတွေကဒုက္ခသစ္စာအဲ့ဒုက္ခသစ္စာကိုဒုက္ခသစ္စာလို့သတိပညာနဲ့သိတာကမက္ကသစ္စာအဲ့လိုသိတိုင်းသိတိုင်းသမုဒိယပါမသွားဘူးလားအဲကိုကပါတယ်လို့မထင်မင်းနဲ့ပါသွားတယ်ဆိုတော့ဒီခန္ဓာကိုယ်ကြီးမလို့ကျင်တော့ဘူးမမမောတော့ဘူးဒုက္ခမြင်နေတဲ့အချိန်ပေါ့ဗျာအဲ့လိုဒုက္ခတွေပါတိုင်းပါတိုင်းဘယ်နဲ့နှီးသွားလဲနိဗ္ဗာန်နဲ့နှီးနှီးသွားတယ်တဲ့ ကဲဤသို့ပြုရ